မိစ္ဆာဒိဋ္ဌိ62ပါးအဲ့ဒါကအယူမှားမှုပဲထားပါတော့နော်မိစ္ဆာဒိဋ္ဌိ62ပါးပဲသူအကျေဆိုတော့ပြောရတာခက်တယ်အဲ့တော့ရှေးအတိတ်အကြောင်းနဲ့ပတ်သက်ပြီးတော့ကြံတွေးပြီးတော့အယူမှားတာက78မျိုးရှိတယ်အနာဂတ်နဲ့ပတ်သက်ပြီးတော့ကြံတွေးပြီးတော့မှားတဲ့အယူက44မျိုးရှိတယ်အဲ့ဒါလောက်ကလေးမှမမြင်တော့ဘူးဆိုတော့နော် အားလုံးပေါင်းလိုက်တော့62ပါးဖြစ်တယ် အဲတော့ဆိုတော့အတ္တဟာမြဲတယ်လို့ယူတယ်တချို့ကအဲတချို့အတ္တကမြဲတယ်တချို့အတ္တကမမြဲဘူးလို့ယူတယ်တချို့ကလည်းအတ္တဆိုတာအဆုံးပိုင်းခြားရှိတယ်လို့ယူတယ်မရှိဘူးလို့ယူတယ်တချို့ကကြတယ်လည်းပဲဘယ်လို့မှဖမ်းဖမ်းရအောင်မဖြေဘူးနော်အဲအဲ့လိုအဲ့လိုဟာမျိုးတွေပေါ့လေအယူအဆတွေအဲနောင်နောင်ရေးကြံပြီးတော့လည်းဒီလိုပဲသိပြီးတဲ့နောက်တတ္တဝါဆိုတာဖြစ်တယ်မဖြစ်ဘူးရှိတယ်မရှိဘူးစသဖြင့်အဲ့ဒီလိုအယူအဆအမျိုးမျိုးတွေမြတ်စွာဘုရားလက်ထက်က အားလုံးဒီမြတ်စွာဘုရားအဲ့ဒီတုတ်မှာဟောထားတဲ့62မျိုးတောင်ရှိတယ်တဲ့အဲ့ဒီမိစ္ဆာဒိဋ္ဌိ62မျိုးအဲ့တော့မိစ္ဆာဒိဋ္ဌိဆိုတာလည်းမိစ္ဆာဒိဋ္ဌိဖြစ်လိုက်ရင်မိစ္ဆာဒိဋ္ဌိအကြောင်းပြုပြီးတော့မဟုတ်တာတွေလုံးမိတို့ကုန်တော့တာပေါ့နော်မဟုတ်တာတွေလုံးမိကုန်ဒီမိစ္ဆာဒိဋ္ဌိကြောင့်ဟိုအပေတို့ရောက်တတ်တယ်အဲ့တော့မိစ္ဆာဒိဋ္ဌိဟာအလွန်ကြီးလေးတဲ့အပြည့်လို့ဒီလိုမြတ်စွာဘုရားဟောထားတာရှိတယ်ဒါကြောင့်မို့ဟိုရှေ့ခိုးတဲ့အခါမှာမိစ္ဆာဒိဋ္ဌိ62ပါးတို့မှ လူကင်းရပါလို့ဤလို့ဒါဒီလိုလဲထည့်ပြီးတော့ဆုတောင်းကြတယ်ဒါကောင်းပါလေကောင်းပြီအဲ့တော့အားလုံးဒေတာတိတိ62ပါးတို့မှာအခါခတ်သိမ့်ကင်းလွတ်ငြိမ့်သည်ဒါဖြစ်၍နော်ဘယ်အခါမဆိုပေါ့လေအဲ့ဒီတရားတွေကကင်းပြီးတော့မတရားဖို့တရားနိဗ္ဗာန်တရားတော်မြတ်ကိုလည်ရင်မြန်စွာရပါလို့ဤအရှင်ဘုရားအဲမဖို့နိဗ္ဗာန်ကိုမြန်မြန်ကြီးရရပါလို့ဤလို့ဒီလိုဆုတောင်းအဲ့တော့မတရားဆိုတာ ပါတယ်နော်မတရားရဖို့တရားရနိဗ္ဗာန်ဘုရားရှိခိုးနေတာသူတောင်းနေကြတာပဲအပြောရခဲ့တယ်နော်ဒီတရားသူရတယ်ဆိုတဲ့အချိန်မှာဒီအဲ့ဒီအားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာစိတ်တစ်မျိုးဖြစ်တယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာတရားအားထုတ်နေတယ်ဆိုတော့ဝိပဿနာအားထုတ်တယ်လို့ဝိပဿနာ ရင့်ကျက်နေပြီဆိုတဲ့အချိန်လောက်ကြတော့ အဲ့ဒီအချိန်မှာဝိပဿနာရဲ့အရှိန်ကြောင့်ပေါ့လေဒါလည်းစိတ်တစ်မျိုးဖြစ်တယ်သူ့ရဲ့တန်တန်မှာနော်အဲ့ဒီစိတ်ကဘာလို့ခေါ်လဲဆို message လို့ခေါ်တယ်အဲ့ဒီစိတ်ဖြစ်လိုက်တာနဲ့တပြန်နဲ့အဲ့ဒီစိတ်ကနိဗ္ဗာန်ကို direct အာရုံပြုပြီးတော့ကိလေသာတွေကိုပယ်တယ်အဲ့ဒါကြောင့်မို့ဒီတရားသူရတယ်နော်မက်ရတယ်လို့ပြောလိုက်ရင်အဲ့ဒီပုဂ္ဂိုလ်ကအဲ့ဒီအချိန်အဲ့ဒီအခိုက်အတန့်မှာ နိဗ္ဗာန်ကိုတိုက်ရိုက်မျက်မှောက်ပြုတယ်တိုက်ရိုက်မြင်ပြီးတော့ဆံရကိလေသာတွေကိုလည်းပဲအကျွမ်းမဲ့အကျွမ်းမဲ့ဆိုတာနောက်ထပ်ပြန်မပေါ်လာအောင်ပယ်လိုက်အဲ့ဒီလိုဖြစ်တဲ့စိတ်ကိုမက်စိတ်လို့ခေါ်တယ်အဲ့ဒီမက်စိတ်နဲ့အတူတူတွဲပြီးတော့မက်ခင်၈ပါးဆိုတာဖြစ်တယ်အဲ့ဒီမက်ခင်၈ပါးကိုမက်တရားလို့ခေါ်တာအမှန်တည်းပြောတယ်ဒါမှမဟုတ်အဲ့ဒီမက်ကင်၈ပါးကမက်ကင်၈ပါးကြီးထုတ်ယူလို့ရတာမဟုတ်ဘူးမက်ကင်၈ပါးဆိုရင်ခုနစိတ်ကလည်းပါတော့တာဖြစ်တော့ မက်စိတ်ရောမဲခင်ရှိပါရောပေါင်းပြီးတော့မတရားလို့ဒီလိုလဲခေါ်ခြင်းရတယ်။အဲတိတိကျကျပြောစမ်းဟေ့ဆိုရင်တော့ကိုမတရားဆိုတာခုနပြောတဲ့မက်စိတ်နဲ့အတူတူကဖြစ်တဲ့မဲခင်တရားရှိပါကိုခေါ်တယ်။အဲ့ဒီမက်စိတ်ဖြစ်ပြီးတဲ့နောက်ဘာမှမချဘဲနဲ့ဇက်တိုက်ပဲဖိုလ်စိတ်ဆိုတာကလည်းဖြစ်တယ်။ဖိုလ်စိတ်ကကြတော့မက်စိတ်ကတော့တစ်ချိန်တည်းပဲဖြစ်တယ်။ဖိုလ်စိတ်ကြတော့နှစ်ခါဖြစ်တဲ့ခါဖြစ်မယ်၊သုံးခါဖြစ်တဲ့ခါဖြစ်တယ်။ အဲ့ဒီဖိုးဆိုတာကဘာလဲဆိုတော့ဖိုးဆိုတာအသီးအပွင့်လို့ဆိုလို့လေသို့မဟုတ်အကျိုးလို့ဆိုလို့ဟာမက်ဆိုတာကတော့လမ်းကြောင်းပေါ့လေအဲ့တော့ဒီမက်ကအကြောင်းတရားဖိုးကအကျိုးတရားအဲ့မက်စိတ်ကြောင့်ဖိုးစိတ်ဆိုတာဖြစ်တယ်ဖိုးစိတ်ကနှစ်ကြိမ်တော်လောက်ကောင်းသုံးကြိမ်တော်လောက်ကောင်းဖြစ်တယ်အဲ့ဒီဖိုးစိတ်မှလည်းပဲခုနမက်ခင်၈ပါးတရားပါတာပဲနော်အဲ့ဒီဖိုးစိတ်ရောမက်ခင်၈ပါးဟောတခါဒီကြတော့ဖိုးတရားလို့ခေါ် နိဗ္ဗာန်တရားဆိုတာကတော့အဲ့ဒီမက်တူဖိုးတို့အဲဖိုးတရားဖိုးဖိုးစိတ်ကလည်းပဲနိဗ္ဗာန်ကိုပဲအာယုံပြုတယ်နော်အေးနိဗ္ဗာန်ဆိုတာကြတော့အဲ့ဒီမက်ရယ်ဖိုးရယ်ဒီနှစ်ခုရဲ့အာယုံအစစ်တက်ရိုက်အာယုံအပြုခံရတဲ့တရားကိုနိဗ္ဗာန်တရားအာဒုက္ခခတ်သိမ်းကင်းငြိမ်းရာနော်ဒုက္ခအဲဒုက္ခကသိမ်းကင်းငြိမ်းနေတဲ့သဘောရာဂဒေါသမောဟကင်းငြိမ်းနေတဲ့သဘော သင်္ခါရတရားတွေအကုန်လုံးကင်းငြိမ့်နေတဲ့သဘောကိုနိဗ္ဗာန်လို့ဒီလိုခေါ်တယ်။အဲ့ဒီနိဗ္ဗာန်သဘောတရား။ဒါကြောင့်မို့အခုလိုကြောတဲ့အတွက်ကြောင့်မို့ဟိုဟိုဗဒနာအဖြစ်လူကျင်တာကတော့ဗာလဲမဲ့ဖို့နိဗ္ဗာန်ကိုလင်းရင်မြန်စွာရကျင်ပါတယ်ဒီလိုဆိုတာနားလည်ပြီနော် မတရားဆိုတာနားလည်ပြီလားနားလည်လို့ပြောရတာဟုတ်လား ဖိုးတရားနော်မက်နောက်ကကတ်လိုက်တဲ့ဟာကိုဖိုးလို့ခေါ်တယ်ပြီးတော့အဲ့ဒီမက်နဲ့ဖိုးရဲ့အာယုံဖြစ်တဲ့နိဗ္ဗာန်တရားအဲမက်တရားဖိုးတရားနိဗ္ဗာန်တရားကိုလျင်မြန်စွာရပါလို့ဤအဲ့လိုမက်ဖိုးရတယ်နော်နိဗ္ဗာန်ကိုတက်ရိုက်ကိုကမျက်မှောက်ပြုနိုင်လို့တက်ရိုက်မြင်နိုင်လို့နိဗ္ဗာန်ရတယ်လို့ဆိုတဲ့အချိန်ကျတော့ကို့မှာအော်ကိလေသာတွေကင်းသွားပြီနော်အော်ဒီမက်က၄ဆင့်ရှိတော့သူ့အဆင့်အလိုက်ကိလေသာတွေကိုပဲပဲပဲပဲသွားတော့နောက်ဆုံးမက်ရောက်တဲ့ခါကျတော့ ကိလေသာတွေအကုန်လုံးကျင့်သွားပြီကိလေသာကျင့်သွားပြီဆိုရင်စိတ်မှာမချမ်းသာတာရေလို့ရှိသေးလားဘယ်ဟာမှမရှိတော့ဘူးအခုခါစိတ်မချမ်းသာဘူးစိတ်ညစ်တယ်ပါတယ်ဆိုတော့အဲ့ဒီကိလေသာတွေကိုစိတ်ထဲမှာရှိနေတာအဲ့ဒီကိလေသာတွေလုံးဝမလာတော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်က စိတ်အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်မှာသူဘလောက်ဆင်းရဲနေနေဟမ်တောထဲမှာပဲနေရနေရဘာခေါ်လဲမြေကြီးပေါ်ပဲအိတ်နေရနေရသူ့မှာဘယ်တော့မှဆင်းရဲတယ်ဆိုတာမရှိတော့စိတ်ဆင်းရဲတယ်ဆိုတာမရှိတော့ဘူးအေးဒါကြောင့်မို့ဒီ မတရားနဲ့ကိလေသာတွေကိုပယ်လိုက်ပြီးရင်အဲ့ဒီပုဂ္ဂိုလ်ဟာတကယ်အစစ်အမှန်ချမ်းသာကိုရနေတော့တာဘယ်သောအခါမှစိတ်ညစ်တယ်ဆိုတာသူ့မှာမရှိတော့ဘလောက်စိတ်ညစ်စရာနဲ့တွေ့တွေ့ဘလောက်စိတ်ဆိုးစရာနဲ့တွေ့တွေ့ဘလောက်လူကျင်စရာနဲ့တွေ့တွေ့သူ့စိတ်ကမတုံ့လှုပ်တော့ဘူးအဲ့ဒီလိုအဖြစ်မျိုးရောက်ရင်ဒါတကယ်အေးချမ်းတဲ့ဘဝပဲမဟုတ်ဘူးလားအေးချမ်းတဲ့အဖြစ်ပဲမဟုတ်ဘူးလားနော်အေးအဲ့ဒီလိုပုဂ္ဂိုလ်မျိုးကိုဒါနိဗ္ဗာန်ကိုလက်တွေ့လက်တွေ့ ခံစားနေရတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလိုတော့ပေါ့။ကောင်းပြီဒါကြောင့်မို့မေတ္တရားဖို့တရားနိဗ္ဗာန်တရားတော်မြတ်ကိုလျင်မြန်စွာရပါလို့ဤရှင်ဖေဟာဒါဆုတောင်းလိုက်တယ်။ဒါလည်းပဲရှ िख ုပ်ပြီးဆုတောင်းယုံနဲ့ရမှာလားဆိုတော့ဘယ်နဲ့လား။ဒါလည်းကြည့်မှရမှာပေါ့နော်။သို့တော့ဒါကတော့မိမိရဲ့ဆန္ဒကိုဒါဖော်ပြတာပေါ့လေ။ကောင်းပါလေဒါကတော့ဥတီချက်လောက်ထားတာပေါ့ဟုတ်လား။မေဖို့နိဗ္ဗာန်ရပါလို့ဤဆိုဥတီချက်လောက်ထားတယ်။အဲရပါလေလို့ဆူတောင်းတက်တက်နဲ့တော့ ဒါတို့တို့တို့ဗုဒ္ဓဘာသာမှာတော့မဖြစ်နိုင်ဘူးဟုတ်လားသူသူလဲတောင်းကျင့်လဲကျင့်ဒါဒီလိုလုပ်ပါတဲ့ကောင်းပြီဒါကဒါကြော့ခမ်းမရှိသေးတယ်နော်အဲ့ဒီလိုကြော့ပြီးတဲ့နောက်ဘုန်းကြီးကဗာပြောတော့ငါလိုက်ဆိုကြဆိုပြီးတော့အဟံပန္တိဆိုပြီးတော့အဲ့ဒါဆိုတယ်နော်ဒါကတော့လူတိုင်းရနေပါပဲဟုတ်လားဒါမလို့မှန်မှန်ကန်ကန်ရစေခြင်းတယ်ဟုတ်ကဲ့လား တိတိကျမမကဆိုကြသမှာအဲဆိုသားအဟံဗန္တိတိတရဏေနသဟပင်စတိလံဓမ္မံယာစာမိအနုကဟံကတ္တဝါတိလံဒေသမေဗန္တိဒုတိယံပိအဟံဗန္တိတိတရဏေနသဟပင်စတိလံဓမ္မံယာစာမိအနုကဟံကတ္တဝါတိလံဒေသ မေဘန္တိတတိယံပိအဟံဘန္တိတိတရဏေနသဟပင်စသီလံဓမ္မံယာတာမိအနုဂဟံကတ္တဝသီလံဒေသမေဘန္တိအာဒါကဘာလဲဆိုသီလတောင်းလိုက်တာနော်တပည့်တော်ကိုသီလပေးတော်မူပါဖရာဒီလိုဘုန်းကြီးကြီးကိုဟိုဒကာတော်မတွေကသီလတောင်းလိုက်တာ အဲ့တော့သီလတောင်းတယ်သီလယူတယ်ဆိုပြီးတော့ဒီလိုအတုံးနှုံရှိတယ်နော်သီလပေးတော်မူပါဖရာဆဖုန်းကြီးကလည်းငါသီလပေးမဟဲ့နော်အမှန်ကတော့သီလပေးတယ်ဆိုတော့ဘုန်းကြီးကသူ့ရှိတဲ့သီလပေးတာမဟုတ်ဘူးဒီလိုပေးလို့လည်းရတာမဟုတ်ဘူးနော်သီလပေးတယ်ဆိုတာအမှန်ကတော့ဗာလဲဆိုရင်တရားဓမ္မတွေမဆိုတတ်ဘူးဆိုတဲ့ဟိုယူဆချက်နဲ့သင်ပေးတာနော် အဲသီလပေးတယ်ဆိုတာတကယ်ဘုန်းကြီးကသူ့သီလကိုပေးတာမဟုတ်ဘူးအဲဘုန်းကြီးကဘာလို့တရားဓမ္မတွေကိုသင်ပေးတာနော်ဒီလိုယူကြလို့အေးဒါကြောင့်မို့ဒီမှာဆရာတော်ကပြောထားတာရှိတယ်ကို့ဘာသာကိုဆိုတတ်ရင်တဲ့နော်ယခုလိုနှုတ်တဲ့ချပွေးနေပွဲမလိုပါတဲ့ဘုန်းကြီးကချပွေးနေเสียမလိုပါဘူးတဲ့ကိုယ့်ဟာကိုယ်ဆိုတတ်ရင်တရားဓမ္မတွေကကိုယ့်ဟာကိုယ်ဆိုသွားဖို့ပဲတဲ့နော်အဲ့ဒီမှာအဟံဗန္တိနော် တိတရဏီနတဟဆိုတာတရဏဂုံ၃ပါးနှင့်တကွနော်၅ပါးသီလဆိုတဲ့တရားကို တပည့်တော်တောင်းပါ၏နော်တပည့်တော်ကိုချီးမြှောက်ခြင်းပြုပြီးတော့သီလပြီးတော်မူပါလို့ဒီလိုဆိုတယ်နော်ဒါဟာတကယ်ဘုရားဟောပါဠိတော်တွေထဲမှာဒါရှိတာမဟုတ်ဘူးနောက်နောက်ဆရာတွေရဲ့ဘာခေါ်မလဲတီထွင်ထားချက်ပေါ့လေနော်အဲဒါကဒုတိယပြီးအတူတူပဲ နှစ်ကြိမ်မြောက်လည်းပဲတပည့်တော်တောက်ပါတယ်တတိယံပိသုံးကြိမ်မြောက်လည်းတောက်ပါတယ်ပြီးတော်မူပါလို့ဒီလိုဆိုတယ်အဲ့တော့တောင်းလိုက်တော့သူကဘာတောင်းတော့တရဏဂုံ၃ပါးနှင့်တကွ၅ပါးတိလပြီးတော်မူပါဒါကြောင့်မို့ကြော်ကြကြတော့တရဏဂုံ၃ပါးကိုလည်းဘုန်းကြီးကချပေးလိုက်အောင်နော်အေးအဲ့ဒီလိုဆိုလိုက်တဲ့အခါကျတော့အတိပ္ပယ်နားလည်ပြီနော်ဟိုအတိပ္ပယ်အကျမ်းဖြင့်ဟုတ်လားအခုအဟံဘန္တိတိတရဏိနာသာသတိမဆိုတာဘာလို့တာလဲဒီပြီးတော့ဥသီလာပေးပါခရားလို့တောင်းတာနော် အဲ့တော့ဟိုကဒီဒီဆရာတော်ကဒီမှာရေးထားတာရှိအဲ့ဒါယဟန်တပဘကသီလပေးသည်ဟူရ၌တဲ့ထိုယဟန်ကမိမိမှာရှိသောသီလကိုဝေငှပေးတဲ့အပေးမျိုးမဟုတ်တဲ့သီလကောင်းပုံကိုမဆိုတတ်၍ချပေးတဲ့အပေးမျိုးဖြစ်သည်တဲ့ဒါလည်းမှတ်ထားရမယ်တော်ကြကြတော့ ဘုန်းကြီးရှိမှဒီလားယူလို့ဖြစ်တယ်ထင်းနေကြမှာနော်ဘုန်းကြီးဘုန်းကြီးရှိရှိပြီးရှိရှိဘုန်းကြီးကချပေးပြီးမပေးပြီးကိုယ့်ကိုယ်ဆိုလိုက်ကိုယ့်ကိုယ်ယူလို့ရတယ်ထို့ကြောင့်နဲ့လူအချင်းချင်းလက်သီလပြီးကောင်းဤတယ်ကျေးဇူးဆရာတော်ဆိုတာနော်တယောက်ကမဒီတယောက်မဆိုရတော့ဟိုတယောက်ကရှိကတိုင်ပေးတာဒါပဲပေါ့ဟုတ်လားအဲလူချင်းချင်းသီလပေးလဲဆိုတာအဲ့ဒီလူကြီးကဘုန်းကြီးတို့လုပ်ပြီးတော့သီလပေးတယ်ဒီလိုတော့မဟုတ်ဘူးပေါ့ကိုယ်မိတ်ဆွေမဆိုတတ်တဲ့မိတ်ဆွေကိုကိုယ်ကရှိကနေကြောင်းပေးတာချပေးတာပေါ့နော်ဒါကြောင့်လူချင်းချင်းလက်သီလပေးကောင်းရည်တယ် ကိုယ်ဘာသာကိုဆိုတတ်လျင်ရုပ်ပွားတော်စေတီတော်အထံ၌မိမိဘာသာလဲတရဏဂုံသီလကိုစောက်တည်ကောင်း၏တဲ့ဟုတ်လားကိုယ့်ဘာကိုဆိုတတ်ရင်ဘုန်းကြီးရှားနေကြမလို့ဘူးတဲ့နော်ကဲကောင်းပြီအဲ့တော့အဲ့ဒီလိုလူတွေကဆိုလိုက်တဲ့ခါကျတော့ဘုန်းကြီးကဘာဆိုလိုက်တော့ယမဟံဝဒာမိတံဝဒိထာဆိုတော့ဘုန်းကြီးကဆိုလိုက်နော်အဲ့ဒါကတော့ဘာလဲဆိုတော့ ငါဆိုတာမင်းတို့လိုက်ဆိုကြလို့ဘုန်းကြီးအဲ့လိုဆိုတာအဲ့တော့လူတွေကအာမဘန္ဒီပါရှင်ဘုရားလို့ဆိုတယ်လူတွေလူတွေကသူတို့နားလည်လို့တော့မဟုတ်ဘူးဒီပြန်ဘုန်းကြီးကဒါဆိုလိုက်အာမဘန်းတွေဆိုရမယ်ဆိုတာ तू ကမှတ်ထားပြီးတော့အာမဘန်းတွေပါရှင်များဆိုတာပဲဟုတ်တယ်မလားဘုန်းကြီးဘာဆိုမှမသိတယ်အဲဘုန်းကြီးပြောတာကတော့ဗာလဲငါငါဆိုတာမင်းတို့လိုက်ဆိုကြရတယ်ငါချပေးမယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်အဲ့လိုပြီးတဲ့နောက်ဘုန်းကြီးကဘာဆိုလိုက်တော့နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ ဒါဆိုလိုက်တော့လူတွေကသုံးកောက်ဆိုရဒါတို့ဗမာ ထုံးစံပါနော်ဗမာထုံးစံမှာဘုန်းကြီးကဘုန်းကြီးကတစ်ခေါက်ပဲဆိုတယ်လူတွေကသုံးកောက်ဆိုရတယ်ဒီဟိုရိုးရတို့ကြတော့ဘုန်းကြီးကသုံးកောက်ဆိုရတယ်ဟမ်ဟမ်တို့ကဗမာမူကြိုက်တယ်ဘုန်းကြီးသက်တာအေးဒီနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတဆိုတာကတော့ တို့ဘုရားဘာသာစာအုပ်တိုင်းမှာထိတ်ကမပါဘူးလားပါတယ်နော်ဒီဘုရားရှိခိုးဒါဘုရားရှိခိုးလားဒီဘုရားရှိခိုးကဘုရားလက်ထက်ကတည်းကရှိခဲ့တဲ့ဘုရားရှိခိုးနောက်မှထွင်ထားတဲ့ဘုရားရှိခိုးမဟုတ်ဘူးတို့ဘုရားရှိခိုးအမျိုးမျိုးဆိုတဲ့စာအုပ်ဒီမှာဘုရားရှိခိုးတွေအမျိုးမျိုးတွေ့လိမ့်မယ်ဒါတွေကနောက်ဆရာတော်တွေထွင်ထားတာအခုဒီနမောတတဘုရားရှိခိုးကတော့မြတ်စွာဘုရားလက်ထက်ကတည်းကရှိခဲ့တယ်မြတ်စွာဘုရားရှိခိုးရင်တို့ဒီလိုပဲနမောတတဆိုပြီးတော့ရှိခိုးတယ်ကောင်းပြီသူ့အတိပ္ပယ်ကပါလေတဲ့နော် ပူဇော်အထုကိုခံယူတော်မူတတ်တဲ့သိစရာရှိသမျှတရားအလုံးစုံကိုမှန်မှန်ကန်ကန်ကိုတော်တိုင်သိတော်မူတဲ့မြတ်စွာဘုရားကိုရှိခိုးပါတယ်ဒီလိုဆိုတာနော်အရဟတောဆိုတာကပူဇော်အထုကိုခံယူတော်မူတတ်တဲ့မြတ်စွာဘုရားပေါ့တမ္မာတန်ဗုဒ္ဓဆိုတာကတမ္မာဆိုတာကမှန်မှန်ကန်ကန်လို့ဆိုလို့တန်ဆိုတာကကိုယ်တိုင်လို့ဆိုလို့ဗုဒ္ဓဆိုတာကသိဟုတ်လားအမှန်အကန် ကိုယ်တိုင်တစ္ဆာလေးပါးတရားသို့မဟုတ်သိတရားရှိသမျှတရားတွေကိုသိတော်မူတတ်တဲ့ပုဂ္ဂိုလ်ကိုတမ္မာတံဗုဒ္ဓလို့ခေါ်တယ်။ဒီတမ္မာတံဗုဒ္ဓဆိုတဲ့ဘွဲကမြတ်စွာဘုရားနဲ့သာဆိုင်တဲ့ဘွဲ။ဗုဒ္ဓလို့ဆိုရင်တော့ဒီဗုဒ္ဓကတကယ်ပြောမှဆိုရင်ယဟန္တာနဲ့လည်းဆိုင်တယ်။ယဟန္တာလည်းပဲတစ္ဆာလေးပါးသိတာပဲဆိုပြောလို့ရတယ်။ဒါမှမဟုတ်တမ္မာတံဗုဒ္ဓဆိုတဲ့စကားလုံးကတော့ယဟန္တာကိုပဲတော့မှပြောလို့မရဘူး။ပိစိကဗုဒ္ဓကိုတောင်မှတမ္မာတံဗုဒ္ဓလို့မခေါ်ရဘူး ပိစိကဗုဒ္ဓကိုတန်ဗုဒ္ဓလို့ခေါ်နိုင်တယ်။ဟာတမ္မာတန်ဗုဒ္ဓလို့မခေါ်နိုင်ဘူး။အဲအခုဘုရားမြတ်သာတမ္မာတန်ဗုဒ္ဓလို့ခေါ်တယ်။ကောင်းပြီ။အဲတော့နမောတတဘဂဝတောအရဟတောဒီနေရာမှာတစ်ခါလေနဲ့လူတွေကကြားလိုက်မယ်။ဘုန်းကြီးကဘဂဝတောလို့မဆိုဘဲနဲ့ဘဂဝတောလို့ဆိုတော့တာမျိုးလည်းရှိတယ်။နော်။ကိုကဘဂဝတောလို့နှုတ်တဲ့ထားရင်ဘဂဝတောလို့ဘုန်းကြီးကဆိုလိုက်ရင်ကြောင်သွားတယ်ဟုတ်လား။ အေးကိုကဒါမှမဟုတ်အခုဒီမှာတော့ဘဂဝါတော့လို့ပဲလူတွေလူတွေမကြောင်ပါစေနဲ့ဆိုပြီးတော့ချပေးတာပါဠိတရာနီးအရာပြောပဲဆိုရင်တော့ဘဂဝတော်လို့ရွတ်တာကပို့ပြီးတော့ဟိုမှန်ကန်တယ်လို့ဆိုရမှာပေါ့လေဒါမှလို့လည်းခက်တာက ပါဠိဘာသာကိုကတော့ဟို dead language ကြီးဖြစ်နေပြီဆိုတော့ဟိုတကယ်ပဲရှင်းတော့လည်းဒီလိုပဲရုတ်ခဲလားမရုတ်ခဲဘူးလားဆိုတော့ဘယ်သူမှအတိအကျမသိဘူး သို့တော့အာဒီနှစ်ခုပေါင်းစပ်ထားတာဖြစ်တဲ့အကြောင်းရှင်ဒီခုလိုခွဲယူသင့်တယ်ဆိုတဲ့ယူဆချက်နဲ့ဘဂဝတောစသဖြင့်ဒီလိုရွတ်တယ်အဲ့လိုဆိုရင်ဟိုဘဂဝါလို့ဆိုတဲ့ခါကျလည်းဘဂဝါလို့ဆိုရလိမ့်မယ်နော်ဒါဆိုဒီဒီပုတ်ထဲကလာတာဟုတ်အဋ္ဌိပိသောဘဂဝါကြလည်းအဋ္ဌိပိသောဘဂဝါလို့ဒီလိုပဲပြောရမယ်စသဖြင့်ပေါ့လေရှိတယ်အဲဒါကြောင့်မို့ခုဒီမှာတော့ကိုကမထူးပါဘူးလူတွေရိုးရိုးတော့မှသူခမရမအဆိုခက်နာကိုကအဲ့လိုထွင်းဆိုလိုက်ရင် ပို့ပြီးတော့သူတို့ခက်သွားလိမ့်မယ်ဆိုတော့အများသဘောအများဆိုရိုးဆိုခြင်းတဲ့ဘဂဝတော်လို့ပဲဖတ်လိုက်တော့တယ်ယုတ်ရရယုတ်ရလည်းဘဂဝတော်လို့ပဲဖတ်တယ်ဆိုတယ်ဟုတ်လားတိတ်ခုတွေရှိပါတယ်ထားပါတော့အဲ့တော့ဒါကဖရာတရားတန်ခါယရဏသုံးအဲမြတ်စွာဘုရားကိုရှ िख ိုးပါတယ်လို့ဆိုတာနော်အဲ့ဒီလိုဆိုပြီးတဲ့နောက်တစ်ခါဘုန်းကြီးကဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိလို့ဆိုလိုက်တယ်လူတွေကတခါ ဒါကိုလိုက်ဆိုတယ်အဲဒီကြတော့ဒီဟိုလိုယူရတွေကတချောင်းစီဆိုပေးတယ်ဘုန်းကြီးကတချောင်းဆိုလူကတချောင်းဆိုဗုဒ္ဓံတရံကိစ္ဆာမိဆိုဗုဒ္ဓံတရံကိစ္ဆာမိလူကဆိုနောက်ဘုန်းကြီးကဓမ္မတရံကိစ္ဆာမိလူရိယဓမ္မတရံကိစ္ဆာမိဘုန်းကြီးကတန်ခံတရဏံကိစ္ဆာမိလူရိယတန်ခံတရဏံကိစ္ဆာမိလို့အဲ့လိုဆိုတယ်အဲတို့ဗမာပြည်မှာတော့ဒီလိုမဆိုဘူးဘုန်းကြီးကအကုန်လုံး၃၃ချောင်းလုံးဆိုပြီးမှလူကလည်းပဲ၃ချောင်းသလုံးဆိုတယ်အဲဒီဟာကတော့တော်တော်အရေးကြီးတယ်နော်ဗုဒ္ဓံတရဏံကိစ္ဆာမိစာ ဘုရားတရားတန်ခါယရဏသုံးပါးကိုကိုးကွယ်တယ်ဆိုတာရှိတယ်။အခုဒီအကြောင်းအကျေပြောပြီးပြီ။နော်ဒီဒီဒီဒီဟာမှာ class မှာအကျေပြောပြီးပြီ။အဲ့တော့ဗုဒ္ဓမြတ်စွာဘုရားကိုတရဏံကိုးကွယ်ရာဟု၍ဂစ္ဆာမိတိမှတ်ပါ၏ရှိကပ်ပါ၏အဲ့တော့တမ္ပညာလေးနားလည်ဖို့ကတော့ဒီစကားကိုဆိုတဲ့အခါမှာတပည့်တော်ဘုရားကိုကိုးကွယ်ပါတယ်လို့ဒီလိုဆိုတာဆိုနားလည်ရမယ်အဲ့လိုနားလည်ပြီးတော့ဆိုမှ တရဏဂုံအစ်စ်ဖြစ်တယ်နားမလည်းပဲနဲ့ရှောက်ဆိုရင်ဒါတရဏဂုံအစ်စ်မဖြစ်ဘူးနော်ဒါအရေးကြီးတယ်မှအဲ့ဒါဒီဟာဆိုရင်ဒီအ내ဒီပဲကိုသိပြီးတော့ဆိုရမယ်အဲ့တော့မြတ်စွာဘုရားကိုကိုးကွယ်ရာဟူ၍စီးကပ်ပါတယ်သိမှတ်ပါတယ်ဆိုတာဘာဆိုလိုတာလဲတဲ့ဘုရားကိုပုံအားကိုးပြီးတော့ကိုကဘာမှမကျင်မဲ့နေဖို့ပြောတာလားနော်ဒီလိုမဟုတ်ဘူးတဲ့ ဆိုတော့မင်းငါယုံရင်ယုံငါငါ့ကိုယုံညငါယုံရင်မင်းကကယ်တင်ခြင်းခံရလိမ့်မယ်ဆိုတာမျိုးလို့မဟုတ်ဘူးနော်ဖះကိုကိုးကွယ်ပါတယ်ဆိုတာဟာအမှန်တမ်းပြောရင်မြတ်စွာဘုရားကိုလမ်းညွှန်အဖြစ်နဲ့စီးကပ်ပါတယ်လမ်းညွှန်အဖြစ်နဲ့အတိအမှတ်ပြုပါတယ်လို့ဒီလိုဆိုလိုတယ်မြတ်စွာဘုရားဟာမကောင်းတာ မလောက်အောင်တားမြစ်တတ်တယ်ကောင်းတာလောက်အောင်ညွှန်ကြားတတ်တယ်နော်ဒီဟာကတော့ကုသိုလ်ကောင်းတဲ့တရားတွေအဲ့ဒါဒါကိုမင်းတို့ကျင့်ကြဒါကတော့အကုသိုလ်တရားတွေမင်းတို့မကျင့်ကြနဲ့စသည်ဖြင့်ဒီလိုဆုံးမဩဝါဒပေးတတ်တဲ့ဆရာတဆူအနေနဲ့အတိအမှတ်ပြုတာကိုဘုရားကိုကိုးကွယ်တယ်လို့ဒီလိုဆိုတာဒါဒါအဲ့ဒါနားလည်ထားရမယ်ကိုးကွယ်တယ်အားကိုးတယ်ဆိုတော့ဟိုသားကအမေပုံအားကိုးတာမျိုးလို့နော် အမေကအကုန်လုံးလှုပ်ပြီးတော့သားကဘာမလုပ်ရဘူးအဲ့လိုသေးပဲမျိုးမဟုတ်ဘူးကိုးကွယ်တယ်ဆိုခုနလိုငါ့ကိုလမ်းမှန်ရောက်အောင်ညွန်ပြနိုင်တဲ့ပုဂ္ဂိုလ်ပဲလို့ဒီလိုသိမှပြတာမျိုးကို ကိုးကွယ်တယ်လို့ဆိုတယ်အဲ့ဒါကြောင့်ဉာဏ်ပါမှနော်အနဲ့အတိပ္ပယ်ကိုသိပြီးတော့ဆိုမှတကယ်တရဏဂုံအစစ်ဖြစ်တယ်တို့မဟုတ်ရင်တရဏဂုံအစစ်မဟုတ်တတ်ဘူးပေါ့လေ ဗုဒ္ဓံတရဏံကိစ္ဆာမိအဲ့တော့မြတ်စွာဘုရားကိုကိုးကွယ်ရာဟူ၍စည်းကပ်ပါတယ်ဓမ္မံနော်တို့တို့တို့တွေကစာဖတ်ရင်အလွန်ပေါ့တယ်ဟုတ်လားမာတလုံးဖြောက်ဖြောက်ဖတ်တယ်ဟမ်ဓမ္မံလို့ဖတ်ကြဘူးလားဟောမဖတ်ရအောင်နော်တောက်ချိုက်မတကဓမ္မသေးသေးတင်ကမန်ဓမ္မံလို့ဖတ်ရအောင်နော်ပါဠိဖတ်ပြီဆိုရင်ဓမ္မံလို့ပဲဖတ်ပါဟုတ်လားမြန်မာစကားလုံးအနေနဲ့ဆိုရင်တော့ ဖတ်ချင်တော့ဖတ်တော့ဆိုတော့ဓမ္မယုံဆိုတဲ့ခါကျတော့ဓမ္မယုံလို့ဆိုရင်လည်းဒါနားထဲမှာကန့်လန့်တာဟုတ်လားအဲကျတော့ဓမ္မယုံပဲဖတ်ပါကိစ္စမရှိဘူးပါဠိစကားလုံးအနေနဲ့ဖတ်နေပြီဆိုရင်တော့ဓမ္မံလို့ဖတ်မယ်ဒါကြောင့်မို့ဓမ္မံတရဏံဂစ္ဆာမိတရားတော်ကိုကိုးကွယ်ရာဟု၍စိကပ်ပါ၏ပြီးမှတ်ပါ၏တရားတော်ဆိုတာဘာလဲခုနပြောတဲ့မေတ္တရားဖို့တရားနိဗ္ဗာန်ပြီးတော့ ပရိယတ်လို့ခေါ်တဲ့မြတ်စွာဘုရားသင်ကြားထားတဲ့ဗိဓိကသုံးပုံတရားအဲ့ဒီဟာတွေကိုတရားလို့ခေါ်တယ်တချို့ကတရားလို့ပြောလိုက်ရင်အဲ့ဒီဗိဓိကသုံးပုံလောက်ပဲစိတ်ကမြင့်မြင့်သွားတတ်တယ်နော်အဲ့တော့ဗိဓိကသုံးပုံကအမှန်ကသူကအဗိဓိကသုံးပုံမှာရှိတာကိုသင်ယူဖတ်ရှုနားလည်ပြီးတော့ကျင့်ရင်မတရားဖို့တရားနိဗ္ဗာန်တရားရမယ်ဆိုတဲ့အဓိပ္ပာယ်နဲ့သူ့ကိုလည်းတရားလို့ခေါ်တယ်အဲ့တော့ တကယ်အရေးကြီးတာကတော့ဒီဒီညမှာမဲ့ဖို့နိဗ္ဗာန်ဒါကြောင့်မို့မဲ့တရားဖို့တရားနိဗ္ဗာန်ပြီးတော့ပါတော့ပရိယတ်လို့ခေါ်တဲ့ပိဋကသုံးပုံအဲ့ဒါကိုဓမ္မတရားလို့တို့ကခေါ်တယ်မက်က၄ပါးရှိတယ်ဖို့က၄ပါးရှိတယ်နိဗ္ဗာန်ကတစ်ခု ပရိယတ်ကတစ်ခုအလုံးတရားဘယ်နှပါလဲ10ပါးနော်အေးဒါကြောင့်မို့တရား10ပါးရှိတယ်မလေးတံဖိုးလေးတံနိဗ္ဗာန်ပရိယ10ပါးသော တရားတော်များလို့အဲ့လိုဆိုကြ အဲ့ဒီ၃၄မျိုးမှာမဲ့ဖို့နိဗ္ဗာန်က လောကုတ္တရာလောကုတ္တရာတရားဘယ်နှပါတော့၉ပါးတဲ့နော်အေးဣမာယဓမ္မာနုဓမ္မပฏิပတ်တိယာဆိုတဲ့ခါကျတော့ဤလောကုတ္တရာတရား၉ပါးအားလျော်သောကျင့်ဖို့ဖြင့်စတယ်နဲ့ဆိုအဲ့ဒီမှာလောကုတ္တရာတရား၉ပါးလောကုတ္တရာတရား၉ပါးလို့ဆိုရင်မတရားဖို့တရားနိဗ္ဗာန်ဟွန်းတရား၁၀ပါးဆိုရင်ထပ်ပြီးတော့ပရိယတ်ထည့်ရ ကောင်းပြီဒါဓမ္မံတရဏံကိစ္ဆာမိတံခံတရဏံကိစ္ဆာမိတံခါတော်ကိုကိုးကွယ်ရာဟု၍သိမှတ်ပါ၏စိကပ်ပါ၏တံခါတော်ဆိုရမှာအရိယာတံခါတော်ကိုဆိုလိုတယ်နော်တံခံတရဏံကိစ္ဆာမိလို့ဆိုတဲ့အခါမှာပုထုဇဉ်တံခါကိုအာယုံမပြုတ်ဘူးလားပုထုဇဉ်တံခါမှာပါဘူးအရိယာတံခါတဲ့ဟုတ်လားဒါလည်းပဲသိထားရမယ်ဟိုဟိုအရင်နှစ်တည်းတော့အီလီနွိုက်သွားပြီးတော့ဟို ရက္ကသိုလ်တစ်ခုမှတရားဟောတော့ကိုကဒီအကြောင်းဆက်ပြောတယ်ဟုတ်လားဒီတန်ခံတရဏံကိစ္ဆာမိလို့ဆိုတဲ့အခါမှာတန်ခါထဲမှာပုထုဇဉ်တန်ခါမပါဘူးဆိုတော့ဥနုကြီးရလည်းရှိတယ်အဲ့တော့အဲသူကတခြားတနေရာရောက်တော့တဲ့ခါကျတော့သူကပြောတယ်ဥတ္တရဏကပြောတယ်တန်ခါထဲမှာအခုကိဘုန်းကြီးတွေမပါဘူးလို့ဆိုတယ်အာဒုက္ခပဲကွာလို့နော်ဗမာပြည်ဘုန်းကြီးတွေကြားရင်ကိုတော့ကြ အဲစစ်ဆေးတွေတော့လှုပ်နေမလားမသိဘူးလို့အဲ့ဒါကြောင့်မို့တိတိကျကျစကားကိုမှတ်သားစေခြင်းအစွန်ဖြားလေးတွေယူပြီးတော့ပြောလိုက်ရင်တော်တော့ကိုအခမ်းအခက်သွားဟုတ်လားခုခေတ်ဘုန်းကြီးတဲ့တန်ခါမပါဘူးလို့ပြောတော့အတော်နစ်နာတဲ့စကားဖြစ်သွားတယ်အဲ့ဒါသူသူဘဘပြန်ပြောနေလည်းပြောနေမှာမသိဘူးအဲ့တော့တန်ခါဆိုတာကကိုယ်ခွေရဟုတ်လားကိုကိုအသက် ဟိုသာသနာတော်ရောပုံအပ်ပြီးတော့ကိုးကွယ်ရမှာမဟုတ်ဘူးလားနော်ကိုးကွယ်အားကိုးရမယ်ဆိုတဲ့ပုံကမျိုးဟာတကယ်အရိယာတန်ခါတော်ကိုဆိုလိုတယ်အဲကျမ်းဂန်ဒီမှာလည်းပဲရေးလိုက်ရင်အရိယာတန်ခါလို့ပဲရေးတယ်ဒါကြောင့်တန်ခါတရဏံဂစ္ဆာမိလို့ဆိုတဲ့အခါမှာတန်ခါဟာအရိယာတန်ခါပုထုဇဉ်မပါဘူးဆိုတော့တန်ခါနုတ်တတိဆိုတဲ့တန်ခါဂုံကိုတုပ္ပတိပန်သောဘဂဝါတော်စသည်ဖြင့်တန်ခါဂုံကိုဟိုစီးပြန်းနေတဲ့အခါမှာလည်းပဲအရိယာတန်ခါပုထုဇဉ်တန်ခါမပါဘူး ဒါမှတ်ထားရအောင်ဒါတန်ခါဆုံးလောင်းနေဟေးနော်တန်ဤကဆုံးလောင်းနေဟေးစသည်ကြတာဒါကြတော့အရိယာဘုဒ္ဓရှင်ရောအကုန်လုံးပါသွားပြီဒါရိုးရိုးတန်ခါတော်လို့ပြောလိုက်ရင်တော့အကုန်ပါသွားမှာပေါ့ဟုတ်လားဒါမှမဟုတ်ဒီတရဏဂုံနဲ့ပတ်သက်တဲ့နေရာမျိုးဒီခုနဟိုတန်ခါနှုတ်တတိနဲ့ပတ်သက်တဲ့နေရာမျိုးမှာတန်ခါကြတော့တကယ်အရိယာတန်ခါကိုသာယူရမယ်ဒါဒါလေး꿰အောင်မှတ်သိကြတယ်ဒါခုနခုနဟိုဥနုကြီးပြောသလိုတော့မပြောကြနဲ့ဟုတ်လား ။ဘာကိုကိုကိုကလည်းဘုန်းကြီးဖြစ်ပါနဲ့တန်ခါတဲ့ခုခေတ်ဘုန်းကြီးမပါဘူးဆိုတော့တော့ခက်တယ်။အဲကိုကဒီလိုပြောလာမှလည်းအခုဟောဟောဒီဆရာတော်နော်။ဒါကိုကိုကိုခလေးဘွားလောက်တည်းကသူရေးခဲ့တဲ့စာအုပ်ပဲ။တရဏဂုံသောက်တီယာ၌အရိယာတန်ခါကူတာရီမှန်း၍သောက်တီကြပါလေတဲ့။ကဲဟုတ်ပြီလား။ဒါဥဒရဏပြောတာမဟုတ်ဘူးလားနော်။ဆရာတော်ဆရာတော်ဥစ္စနကခုပြန်တော်မူတော့ပါရဲ့မရှိဘူး။ တန်ခါနုဒတိကပ္ပထံစီးပြန်သောအခါလည်းတဲ့သုပ္ပတိပါဏတာသာသောဂုံတော်များနဲ့ပြည့်စုံပြီးသောအရိယတန်ခါတော်များကိုသာအာယုံပြုရပါသည်တဲ့အဲ့ဒါမှတ်ထားဖို့ပေါ့ဒါပြင်ပုထုဇဉ်တန်ခါလုံးဝမပါဘူးလားဆိုတော့ဒါတော့အာနာပါနထည့်ခြင်းနဲ့ထည့်လိုက်ပေါ့နော်တကယ်ဖရာအစ်စ်မရှိတော့ကိုအခုဖရာဆင်းသူတွေသူကရှ िख ိုးကိုးကွယ်ပြီးနေကြတယ်မဟုတ်လားနော်ဖရာဖရာဒီဒီဒါပါလဲဆိုရင်မြတ်စွာဘုရားကိုစားပေါ့ ဒီဒီတင်တော့စိတ်ကရပ်မနေဘူးဒါမှမဟုတ်ဒီကနေတစ်ဆင့်မြတ်စွာဘုရားအစ်စ်ကိုရောက်အောင်တို့ကအာယုံပြုပြီးတော့ကိုယ်ွယ်လို့ရှ िख ိုးသလိုအယုဒေပြုသလိုပေါ့ဟုတ်လားအခုလည်းပဲအခုဒီတန်ခါပေါ့ဟုတ်လားဒီတန်ခါကနေပြီးတော့တစ်ဆင့်တကက်တန်ခါအစ်စ်နော်အရိယတန်ခါရောက်အောင်အဲ့ဒီလိုတော့အာနာပါနထဲကျင်တော့ထဲပေါ့လေဒါမှမဟုတ်တိတိကျကျပြောကြဆိုဆိုရင်တော့ဒါလျှော့လို့မရအောင်နော်တန်ခံတရဏံကိစ္ဆာမိမှာတန်ခါဟာအရိယာတန်ခါကိုဆိုလိုတယ်ပြီးအဲ့တော့ဒါတရဏဂုံဆောက်တည်တယ်လို့ခေါ်တယ် တရဏဂုံဆောက်တည်တာဗုဒ္ဓဘာသာတွေမှာအလွန်အရေးကြီးတယ်။ဘာကြောင့်လဲဆိုတော့တရဏဂုံဆောက်တည်လို့တရဏဂုံတီးနေရင်ဒီပုဂ္ဂိုလ်ကိုဗုဒ္ဓဘာသာလို့ခေါ်ရတယ်။တရဏဂုံမဆောက်တည်တော့ဘူးနော်။စိတ်ထဲကမပါတော့ဘူးဆိုသူဗုဒ္ဓဘာသာမဟုတ်တော့ဘူးဘာမှထလုပ်နေကြမလို့အလိုလိုတာဗုဒ္ဓဘာသာမဟုတ်တော့ဘူး။ဒါကြောင့်မို့ဗုဒ္ဓဘာသာဖြစ်ဖို့မဖြစ်ဖို့ဆိုတာတို့တို့ဗုဒ္ဓဘာသာမှာဘာမှကြီးကျယ်တဲ့လုပ်ငန်းမဟုတ်ဘူး။စိတ်ပါလာပြီတကယ်ဖရာတရားတန်ခါကိုဟိုကြီးညိုးလာပြီ ဒါကလည်းကိုယ်ွယ်ရာအဖြစ်နဲ့ကိုကအတိမပြပါပြီဆိုရင် तू ဘုဒ္ဓဘာသာဖြစ်သွားတာဟုတ်လားဘက်တစ်တင်တွေလုံးနေစမ်းမလို့တခါဘုရားမယုံတော့ပါဘူးဘုရားတရားတရားတန်ခါကိုကျွန်တော်မယုံတော့ပါဘူးနော်တဏ္ဍကုဏီကလည်းမယုံတော့ပါဘူးဆိုပြီးပြီလား तू ဘုဒ္ဓဘာသာမဟုတ်တော့ဘူးပဲအလွန်လွယ်တယ်အေးအဲ့ဒါကြောင့်တဏ္ဍကုဏယူတာမှာဟိုလေးလေးစားစားယူကြဖို့အရေးကြီးတယ်အဲ့တော့ဒီတဏ္ဍကုဏဆိုတာဟာ တစ်ခါယူထားလိုက်ရင်တစ်ခါကြကြနာနာယူထားလိုက်ရင်တစ်သက်လုံးတစ်သက်လုံးသုံးဖို့မစွန့်မချင်းတည်တယ်နော်ဒါလည်းမှတ်ထားကြနေတိုင်းနေတိုင်းယူယူတာကတော့ကိုယ့်ဘာကိုခံမြဲအောင်လဲလုပ်တာတရဏကိုယူတဲ့အချိန်ကမှဖရာတရားတန်ခါကိုအာယုံပြုမိတဲ့အတွက်ကြောင့်မို့ကုသိုလ်ရတယ်ဆိုပြီးတော့ကုသိုလ်ပွားအောင်လဲလုပ်တယ်တရဏကိုမရှိလို့ယူတာမဟုတ်ဘူးဒါနားလည်ထားရတခြင်းယူထားလိုက်ရင်ဒီတရဏကိုဟာမစွန့်မချင်းသုံးဖို့မသိမချင်း ကိုမှတီးနေတယ်အဲသေသွားရင်တော့တရဏဂုံကင်းသွားပြီတဲ့နော်သေသွားတော့လူတွေကောင်းချင်းဖြစ်သွားပြီလေဘာစိတ်စေတနာဘာမှမရှိတော့ထင်းလုံးကြီးလိုဖြစ်သွားပြီခါကြတော့တရဏဂုံကင်းသွားအဲ့ဒီခါကျတော့ကြံရတဲ့လူတွေကဘာလို့ကြာတရဏဂုံတင်တယ်ဆိုပြီးတော့လှုပ်တယ်နော်အဲ့ဒါဘယ်လိုဒိဗ္ဗယ်လဲဟဲ့လားအာကို ကို့အထင်ပြောထားတာနဲ့ဒီဆရာတော်ရေးတယ်နဲ့လာကြိုက်နေကွာနော်တဲ့ဟုတ်ပါလားလို့တဲ့နားမှမသိပါဘူးနော်ဟောဒီမှာတွေ့ယရဏသုံးပါးကိုမကူးခွယ်လူသောအခါအသက်ဆုံးသောအခါ၌တရဏဂုံပြက်၏ထို့ကြောင့်တစုံတယောက်အနိစ္စရောက်သောအခါရောက်ရာဘဝကတတိယနေလျင်တရဏဂုံ ယူပါစေတော့ဟုရည်မှန်း၍အလောင်းကိုတရဏဂုံတင်ယုတ်ပြုကြသည် စိတ်မရှိသောအလောင်းအတွက်ကတရဏဂုံတင်တော်လဲတရဏဂုံမရပါအဲ့ဒါနားလည်ထားကြပါနော်တရဏဂုံတင်တယ်ဆိုတော့ဒီလူလူသေးကောင်ကြီးတရဏဂုံတရဏဂုံသူ့ပေါ်တင်ပေးနေတာလို့သူတရဏဂုံရလို့လည်းဘာမှမဆိုင်ပါဘူးလူသေးကောင်ကြီးကထင်းလုံးကြီးလို့ဘာမှမထူတော့ဘူးသို့တော့သူကနောက်တစ်ဘဝရောက်သွားတယ်အဲ့ဒီဘဝရောက်တော့တဲ့ခါကျတော့တေသွားတော့တရဏဂုံကပြတ်သွားပြီဆိုတော့ဟိုဘက်ဘဝကိုတရဏဂုံပါမသွားဘူးအဲ့တော့အဲ့ဒီဟိုဘက်ဘဝရောက်နေရကနေပြီးတော့သူက တရဏဂုံယူပြီးတော့တရဏဂုံရပါစေတော့ဆိုတဲ့အနေနဲ့ဒီဘဝလူတွေကတရဏဂုံယူမှယူပေးတာအဲ့တော့ तू ကဟိုကဟိုဟိုဘက်ဘဝရောက်သွားပြီလို့ဒါကိုနားလည်ပြီးတော့ဒီလူတွေနဲ့အတူတူလာပြီးတော့ဗုဒ္ဓတန်ကိစ္စမိဆိုပြီးတော့တရဏဂုံယူလိုက်ရင် तू အဲ့ဒီဘဝမှာတရဏဂုံတည်သွားအောင်မယ်အဲ့ဒီလိုအနေမျိုးနဲ့တရဏဂုံတင်တာအဲတည်သွားပြီးတဲ့ဟိုခန္ဓာကိုယ်အကောင်ကြီးကြီးသင်းလုံးပဲဘာထူတော့လဲသင်းလုံးသင်းလုံးနဲ့တော့မှသင်းလုံးကမှအသုံးကျတယ်ဟုတ်လားအဲသူ့တော့တရဏဂုံအခါတစ်ထောင်တင်လည်းပဲ တရဏဂုံတရားမရပါဘူးဒီဒီဒီချင်းထုံးလို့ဖြစ်နေတဲ့အဲလူတွေကောင်းကြီးကတရဏဂုံမရပါဘူးဘာတို့တော့ तू ကဟိုဘက်ဘက်ကနေပြီးတော့ပြန်လာပြီးတော့အခုအခုတရဏဂုံယူလက်လူတွေနဲ့အတူတူထိုင်ပြီးတော့ဆိုတော့ဟုတ်လား तू ကလည်းပဲတရဏဂုံယူလိုက်ရင် तू တရဏဂုံရသွားမယ်ဆိုတော့ဒီလိုရည်ရွယ်ချက်နဲ့တရဏဂုံတင်တာအေးဒါလည်းပဲနားလည်တာပေါ့ကောင်းတယ်ကိုနောက်ကလည်းဒီလိုပဲပြောကြတယ်အခုဒါလာတွေ့တော့ဟန်ကြသွားတာလား ကောင်းပြီဒါတရဏဂုံယူနဲ့ပတ်သက်ပြီးတော့နော်အဲတရဏဂုံယူတဲ့ခါကျတော့ဒီချိန်မကဘူးနှစ်ချိန်သုံးချိန်ထပ်ထပ်ပြီးဆိုတယ်ဒုတိယံပိဗုဒ္ဓံတရဏံကိစ္ဆာမိဒုတိယံပိဓမ္မံတရဏံကိစ္ဆာမိဒုတိယံပိသံဃံတရဏံကိစ္ဆာမိတတိယံပိဗုဒ္ဓံတရဏံကိစ္ဆာမိတတိယံပိဓမ္မံတရဏံကိစ္ဆာမိတတိယံပိသံဃံတရဏံကိစ္ဆာမိသုံးချိန်ဆိုတယ်အဲ့တော့ဘုန်းကြီးကอืมသုံးသုံးချောင်းတစ်ပိုက်ဆိုတယ် ဒကာဓမ္မတွေကလိုက်ဆိုနော်နောက်တခါသုံးကြောင်းတစ်ပတ်ဆိုဒကာဓမ္မတွေကလိုက်ဆိုအဲ့လိုဆိုလိုက်ရင်ဒါမိမိမှာတဏှဂုံယူပြီးသားဖြစ်သွားပြီပေါ့အေးတဏှဂုံယူရတဲ့ပတ်သက်ပြီးတော့ပြောချင်တာလေးရှိသေးဒါလည်းပဲဟိုကိုယ်ဒကာဓမ္မတွေကိုသဘောမှန်ကိုသိထားစေချင်နော်ဒီယနေ့မှစ၍ဘုရားကိုယ်ကပါးစသည်ဖြင့်အဲ့လိုထည့်ဆဲပြီးတော့ချပေးတာတွေရှိတယ် အဲ့ဒါတော့တဘာဝမကြဘူးလို့ထင်တယ်မာဒီတော်လည်းအဲ့တိုင်ပြောထားတာရှိတယ်ဒီလူကဘယ်တော့မှတရဏဂုံမတည်ဘူးသေးတဲ့တရဏဂုံမဆောက်တည်ဘူးသေးတဲ့ပုံကိုဒီနေ့ဆောက်တည်တယ်ဆိုရင်တော့သူ့ဖို့ယုတ်တည်ရှိတယ်ဒီလိုတော့ဒီနေ့ကစပြီးတော့ဖရာကိုးကွယ်ပါတယ်တရားကိုးကွယ်ပါတယ်တန်ခါကိုးကွယ်ပါတယ်အခုဒီလူတွေကမွေးရတဲ့တဏှဂုံဆောက်တည်လာတဲ့လူတွေဟုတ်တယ်မလားအဲ့ဒီလူတွေကဒီလိုဒီနေ့ကစပြီးတော့ဖရာကိုးကွယ်ပါတယ်လို့ပြောရင်နောက်တော့ဖရာမကိုးကွယ်ဘူးဆိုတဲ့အတိပ္ပယ်တော့မှရှိနေတယ် ဟုတ်တယ်မဟုတ်လားအေးအဲ့ဒါကြောင့်မို့အဲ့ဒီဟာကတော့တဘာမှမကြောက်နော်ဣဇာအာရင်ကတ်တော်ဆိုပြီးတော့ဆိုတာကတော့စာမဒီတိုင်းပဲဒီမြတ်စွာဘုရားနဲ့တွေ့ပြီးတော့ပထမဆုံးအချိန်တွေ့ပြီးတော့မြတ်စွာဘုရားကတရားဟောလိုက်လို့သဘောကျသွားတဲ့ခါကျတော့သူတို့ကအဲ့လိုပဲဆိုတယ်ဘာပြောနာ အဲဒီနေ့ကစပြီးတော့နော်ဟုတ်လားဟိုမြတ်စွာဘုရားနဲ့တွေ့ပြီးတော့မြတ်စွာဘုရားရဲ့တရားကိုသဘောကျသွားပြီးတော့ तू ကမြတ်စွာဘုရားကိုဒီနေ့ကိုဒီနေ့ကစပြီးတော့ကိုးကွယ်ပါတယ်ဆိုတဲ့ဟာပြောတဲ့ခါကျတော့ဣဇတက်ဂေပါဏုပေတံတရဏံကတံဆိုတော့ तू ပြောလို့ရှိတယ်တပိတော့ကိုယနေ့ကစပြီးတော့အသက်စွန့်ပြီးတော့ရှိကတ်တဲ့ပုဂ္ဂိုလ်ဟူ၍တည်တော်မူပါဗျာဒါလည်းယုတ်တိရှိတယ်ပေါ့ဟုတ်လား तू အခုမှတွေ့ပြီးတော့အခုမှ ဖရာတပည့်ဖြစ်တော့မှဒီနေ့ကစပြီးတော့တပည့်တော်ရှင်ဖရာကိုးကွယ်ပါတယ်ပြောတာအဲမွေးရတဲ့ကဖရာကိုးကွယ်လာကြတဲ့ပုံကိုယ်တွေအနေနဲ့ဖရာဆိုးစရာမလိုပါဘူးနော်ဒါကြောင့်မို့အဲ့ဒါတော့တဘာဝမကြဘူးကိုကအခုမှစဖြစ်လာတယ်ဒီနေ့မှစပြီးတော့ဘုရောသာဖြစ်တယ်ဒီမဲ့ဒီနေ့မှစပြီးတော့တရဏဂုံယူတဲ့ပုံကိုယ်တွေဆိုရင်တော့ဆိုရင်ဆိုနေပါတယ်အဲ့ဒါအဲ့ဒီပုံကိုယ်တွေတည်းပဲဒီနေ့မှစရည်ဆိုတာမဆိုလဲဘာမှမဖြစ်ပါဘူးဟုတ်တယ်မလားအေးအဲ့ဒါနားလည်ထားဖို့ ကောင်းပြီအဲ့ဒါကတရဏဂုံယူရနဲ့ပတ်သက်ပြီးတော့အကျဉ်းပေါ်တယ်တရဏဂုံအကျက်သေးကျွန်တော်နောက်ကပြောပြသားရှိတဲ့တိတ်ခွေရှိတယ်အဲ့ဒီလိုယူပြီးတဲ့ခါကျတော့ဘုန်းကြီးကတခါဆိုလဲပြန်တယ်တရဏဂမနံပရိဘုံနံဆိုပြီးတော့ပါဠိစကားလေးဆိုလဲပြန်တယ်အဲလူတွေကအာမဘန်းနေပါရှင်များဆိုပြန်ရောနော်ဒါတော့တရဏဂုံယူလာပြီးသွားပြီဟေးတရဏဂုံပြည့်စုံသွားပြီလို့ဘုန်းကြီးကပြောလိုက်တာနော်တရဏဂမနံပရိဘုံနံတို့တချို့ကတရဏဂမနံတန်ပုံနံပေါ့လေပြောလိုက်ရှိတယ်ဒါက တရဏဂုံဆိုပြီးသွားပြီအဲ့လေတရဏဂုံယူပြီးသွားပြီပြည့်စုံသွားပြီလို့ဆိုလိုက်ပြောလိုက်အဲ့လိုပြောလိုက်တဲ့ခါကျတော့လူတွေကအာမဘန္တိဝရှင်ဘုရားဆိုကြဗျာအေးအဲ့လိုပြီးတဲ့နောက်၅ပါးသီလခံယူတယ်နော်ဒါလည်းပဲဘုန်းကြီးကချပြီးတယ်လူတွေကလိုက်ဆိုတယ်ကဲအဲ့ဒါလေးလဲဆိုလဲကြရအောင်ဗါလဲတော့ပါဏာတိပါတံဝေရမဏိဒိဋ္ဌာပတံသမာဓိယာမိ အဒိဏာဒါနာဝိရမဏိသိက္ခာပဒံသမာဓိယာမိကာမေတုမိစ္ဆာစာရာဝိရမဏိသိက္ခာပဒံသမာဓိယာမိမုဒာဝါဒဝိရမဏိသိက္ခာပဒံသမာဓိယာမိသူရာမေရယမိဇ္ဇပမာဒဌာနာဝိရမဏိသိက္ခာပဒံသမာဓိယာမိကောင်းပြီဒါ၅ပါးသီလ ဆောက်တည်တဲ့ပါဠိပါဠိစကားလေးတွေပါဏာတိပါတာနော်အဲလာပြီကွအဲအဲ့ဒါပြီးတော့ပြောပါဝေရမဏိနဲ့ဝေဝေတချို့ကြဝေရမဏိလို့ဆိုရတယ်ဟုတ်လားအဲအဲ့တော့ကိုဝေရမဏိလို့ဆိုခြင်းလည်းပဲဒါမှန်ပါတယ်နော်ပါဏာတိပါတာဝေရမဏိ ဒုမဟုတ်လို့ဝေရမဏိလို့ဆိုရင်လည်းပဲမှန်တယ်နော်ဝေယာမဏိတော့မလို့ကြံတယ်ဟုတ်ကလားဒါကောက်တွေ့ရင်ဘယ်တော့မှရလို့မဖတ်နဲ့ပါဠိမှာနော်ပါဏာတိပါတာဝေရာဝေရမဏိသို့မဟုတ်လဲဝေရမဏိတခါလဲတွေ့ဖတ်အဲတွဲဖတ်ခြင်းဖတ်ဝေရဝေရနဲ့မဏိကိုနည်းနည်းလေးခွဲဖတ်ခြင်းဖတ်ဒါတော့ကိစ္စမရှိဘူးပါဏာတိပါတာဝေရမဏိကိုကတော့ဝေရမဏိကြိုက်တယ်တော့ကိုကြိုက်တဲ့လက်မလို့မဆိုလိုဘူးနော် ဟိုကိုကိုနှုတ်တဲ့သူလို့ဆိုကြပါဒါရေးမကြည့်ပါဘူးပါဏာတိပါဒဝေရမဏိတိခါပဒံတမာတိယာမိအဲ့တော့ပါဏာတိပါဒခုနသူတစ်ပါးအသက်လို့သူကပြောသွားတယ်ဟုတ်လားဒီစာအုပ်ထဲမှာလည်းသူတစ်ပါးအသက်လို့ပါတယ်ဒါမလို့ပါဏဆိုတာကတတ္တဝါနော်အတိပါတတ္တဝါတော့မဟုတ်အသက်ပေါ့အတိပါဒဆိုတာကကြစေတာချတာဆိုဗမာစကားတက်တယ်ပြောတော့ဒါကအသက်နဲ့ကင်းသွားအောင်လုပ်တာပေါ့ အဲ့တော့ဒီနေရာမှာသူတစ်ပါးဆိုတဲ့ကလုံးပါလားမပါဘူးနော်အဲ့တော့တတ္တဝါတို့ဤအသက်ကိုတတ်ချင်းမှနော်ရှောင်ကျင်ရာရှောင်ကျင်ကြောင်းဖြစ်တဲ့သိက္ခာပုဒ်ကိုစောက်တည်ပါတယ်လို့ဒီလိုပဲမှတ်ရမယ်။သူတို့ဘာဘာကြောင့်ကွာပြောကြတာဆိုတော့တော်ကြချက်တော့မေးရလိမ့်မယ်ကိုယ့်ကိုယ်တတ်ပြီးတော့ဘယ်လိုလဲဖရားလား။နော်ကိုယ့်ကိုယ်တတ်တယ်လည်းပဲကိုယ်ကတတ်တော်တယောက်ပဲဟုတ်တယ်မလားပါဠိပါဒဖြစ်တာပဲအဲ့ဒါပြောချင်တာ။တော်ကြချက်သူတို့ဘာတက်တတ်တယ်ဆိုတော့ ကိုယ်ကိုတတ်တယ်ရင်ပါတိုင်းတစ်ပါတာမဖြစ်ဘူးလို့အဲ့လိုထင်နေမှာဆိုလို့ဒါမှမဟုတ်နှုတ်တဲ့နေရာကသူတစ်ပါးကနှုတ်တယ်သူလည်းနှုတ်တတ်တာပဲနော်ပါဏိတိပါဒဆိုသူ့တက်တက်ချင်းမှဒီလိုကြီးပဲနှုတ်တယ်အေးအမှန်ကတော့ခုနကစကားကပ်ပြီးတော့လိုက်လာပြီဆိုရင်မဟုတ်ဘူးအာတတ္တဝရဲ့အတက်ကိုတတ်ချင်းမှရှောင်ကျင်ပါတယ်အာဝေရမဏိဆိုတာရှောင်ကျင်ကြောင်းဖြစ်တဲ့တိခါပဒံတိခါဘုံတိခါဆိုတာကအကျင့်နော်ကုသိုလ်တရားအာ ပဒဆိုတာကဒီနေရာမှာတီယာဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့တော့ကုသိုလ်အကျင့်တို့ရဲ့တီယာဒီသိက္ခာပုဂ္ဂိုလ်ဆောက်တည်ထားလိုက်ရင်တတ္တဝါတကောင်ကိုတတ်เสียပြီးတော့ကိုကမတတ်ဘူးရှောင်ရှင်လိုက်ကိုမှကုသိုလ်တွေဖြစ်မတော်ဘူးနော်အဲ့ဒါကြောင့်မို့ဒီအဲ့ဒီဆောက်တည်လိုက်တဲ့သိက္ခာပုဂ္ဂိုလ်ဟာကုသိုလ်တရားတွေရဲ့ဖြစ်ကြောင်းဖြစ်တယ်ကုသိုလ်တရားတွေများစွာတိုးတက်ပြီးတော့ရဖို့ရအကြောင်းဖြစ်တယ်ဒါကြောင့်မို့သူ့ကိုသိက္ခာပဒ နော်ဗမာလူကတော့သိခါပုတ်လို့ပဲခေါ်လိုက်တော့တယ်အဲ့တော့သိခါဆိုတော့ဗာလဲကုသိုလ်အကျင့်လို့ဒီနေရာမှာဒီနေရာမှာဆိုလို့တယ်နော်အဲ့ဒါကုသိုလ်အကျင့်တို့ရဲ့တီချောင်းနော်ဖြေချောင်းဒါကြောင့်မို့သူကိုသိခါပဒဝေဒမဏိဆိုတာကရှောင်းကျင်တာအဲ့ဒါရှောင်းကျင်ချောင်းဖြစ်တဲ့ဒီသိခါပုတ်လေးဆောင်ထိန်ထိုင်ရင်ရှောင်းကျင်ဖြစ်တယ်ဒီသိခါကိုဆောင်ထိန်မထိုင်ရင်ရှောင်းကျင်ခြင်းမှရှောင်းကျင်တယ်ဒါကြောင့်မို့သူကရှောင်းကျင်ချောင်းဖြစ်တယ်ရှောင်းကျင်ချောင်းဖြစ်တဲ့သိခါပုတ်ကိုတမာတိယာမိ ဗါတဲ့တော့စိတ်၌မြဲစွာဆောက်တည်ပါ၏တဲ့အဆောက်အဦတစ်ခုကိုဆောက်တဲ့ခါကျတော့မြဲမြဲမြန်မြန်လောက်ရတယ်မဟုတ်လားနော်ဖောင်ဒေးရှင်းတွေဘာတွေခေါ်လဲအနှစ်ကြီးပြုပြီးတော့ချရတယ်ဘာလို့ဆိုခိုင်းခိုင်းလုံလုံဖြစ်အောင်ထို့တူပဲဒီသိက္ခာပုဂ္ဂိုလ်လည်းပဲလုံခြုံအောင်စောင့်ထိမယ်လို့စိတ်ထဲမှာဆွဲဆွဲမြဲမြဲနှလုံးသွင်းပြီးတော့ဆိုတာဟိုပဲဒါဆောက်တည်တယ်နော်ဆောက်တည်တယ်တီဆောက်တယ်ဒါအတူတူပေါ့အဲဒါကြောင့်မို့ အဲတတ္တဝါရဲ့အသက်ကိုတတ်ချင်းမှနော်ရှောင်ကျင်ကြောင်းဖြစ်တဲ့သိခါပုဂ္ဂိုလ်တပြီတော့စောက်တည်ပါတယ်ခိုင်ခိုင်မြဲမြဲစိတ်ထဲမှာထားပါတယ်အဲဒီနေရာမှာလည်းပဲဒီဆရာတော်ကအမိန့်ရှိတယ်ပါဠိလိုရွတ်ရွတ်ဖြစ်စေတဲ့မြန်မာလိုရွတ်ရွတ်ဖြစ်စေတဲ့နော်စောက်တည်အကောင်းဤပါဠိလိုမရွတ်တတ်ဘူးဆိုဗမာလိုပဲစောက်တည်လည်းရပါတယ်တူတက်တတ်ရှင်းမှရှောင်ကျင်ပါဤပေါ့ဟာတော့ဥစ္စာကိုယ်ရည်သမားရှောင်ကျင်ပါဤဆိုရင်လည်းပြီးပါတယ် ယခုကာလ၌ကားတဲ့ဘုရားရှိတော်ယဟန်တန်ဃာတော်များရှိနေဆောက်တည်မှတီလာရသည်ဟုထင်နေကြ၏တဲ့နော်ဒါဒီလိုမဟုတ်ပါဘူးတဲ့ဘုရားရှိတော်မဟုတ်လေကိုယ့်ကိုဆောက်တည်လဲရတာပါပဲတဲ့ဇနကဇနကမင်းသားတင်မောပြက်တော့ရည်တဲ့ခုနေရတယ်မဟုတ်လားဇနကဇနကဝတ္ထုဘယ်လိုမှတ်မရဟမ်မှတ်မရအဲမှတ်မရပြောတာကအဲသူကတခါလဲအာခေါ်လဲဟို ရွက်တံပေါ်တက်ပြီးတော့ပင်လယ်ထဲဟိုငါးတို့လိတ်တို့ဘာတို့လွတ်တဲ့ဘက်ကိုခုံလိုက်တယ်ဟုတ်လားပင်လယ်ထဲရောက်တော့ပြီးတော့သူဘာလုပ်တော့ဥပုံဆောင်လားအဲဘုံကြီးလည်းမရှိဘူးဖရာလည်းမရှိဘာမှမရှိဘူးနော်သူဘာသူစောက်တည်တယ်အဲဒါကြောင့်မို့ဖရာရှိစောက်တည်မှတန်ဃာတော်ရှိစောက်တည်မှသီလရတယ်လို့ဒီလိုထင်နေတာမဟုတ်ဘူးတဲ့နော်ဖရာရှိဖြစ်ဖြစ်အဲ မဖြစ်ဖြစ်ပေါ့လေသို့တော့ဖခင်မြတ်စွာဘုရားဖခင်ရှိတယ်ဖခင်ရှိအဆောက်တည်တယ်တန်ဃာတော်ရှိတယ်တန်ဃာလေးတန်ဃာတော်ရှိအဆောက်တည်တော့ပို့ပြီးတော့ဟိုလေးလေးနက်နက်ပေါ့ကိုယ်စိတ်ထဲမှာဖြစ်တယ်ပေါ့လေဒါပေမဲ့လို့အဲ့လိုမရှိလို့မဆောက်တည်မဆောက်တည်ကောင်းဘူးလို့ဒီလိုတော့မယူဆနဲ့ပေါ့ဟုတ်လားအဲဖခင်မရှိဘူးတန်ဃာမရှိလို့ကိုယ့်ကိုဆောက်တည်လိုက်လေရတာပါပဲတဲ့ဒါလေးလေးမှတ်ထားဖို့ကောင်းတယ်ဒါကြကြတော့ဘုန်းကြီးမရှိလို့ဒီလားမယူရဘူးဆိုတာမျိုးဖြစ်နေမှာဆိုလို့နော်ဖခင်မရှိလို့ဒီလားမယူရဘူးဖြစ်နေလေ ကောက်မိတာပါဏာတိပါဒဝေရမဏိသိက္ခာပဒံတမာရိယပဲအဲ့တော့အဲဒီတတ္တဝရဲ့အတက်မှန်ရင်တဲ့နော်ဘာမှမတတ်နဲ့တတ္တဝဆိုအကုန်ပါတယ်ပေါ့နော်လူတွေမဟုတ်ဘူးပါတော့တရိษံနေပါတယ်အဲပါတော့ငှက်တီးကြက်တီးနော်နောက်ဆုံးနောက်ဆုံးဘာခေါ်လဲပိုးရွချပုံပိုးရွစိတ်စားတယ်နော်အဲ့ဒါတတိထားကြမယ်ဟုတ်လားနော်အဲ့တော့အဲ့လိုပါဏာတိပါဒပြုတဲ့အခါမှာတတ္တဝအသေးအငယ်အလိုက်အပြစ်အသေးအကြီးဖြစ်နေတယ် ပြီးတော့အဲ့ဒီတ attva တွေရဲ့ဂုံအလိုက်နော်အပြစ်အသေးကြီးဖြစ်နေတယ်ဆိုတော့ဟိုသီလမရှိတဲ့တ attva ကိုတတ်တာနဲ့သီလရှိတဲ့တ attva ကိုတတ်တာနဲ့မတူဘူးပေါ့အပြစ်ကြတော့တခါငယ်တဲ့တ attva တတ်တာနဲ့ကြီးတဲ့တ attva တတ်တာနဲ့အပြစ်မတူဘူးပေါ့နော်ဒါကြီးတဲ့တ attva တတ်တော့အာအာထုတ်မှုပို့ပြီးတော့လောက်ရတာပေါ့နော်อืมအဲကျင်းချင်းမပြောတော့မယ်လေနော်နောက်တစ်ခုကပါတော့အဒိနာဒါနာတတိထားပါနော် လူတွေကအများအဒိဏဒါနာကြီးရွတ်ကြတယ်ဟုတ်အဲ့ဒါမဟုတ်ဘူးအဒိဏဒါနာနော်အဒိဏအာဒါနာဆိုဒီနှစ်ပုတ်တွဲထားတယ်အဒိဏဆိုတာကသူများမပေးအပ်တဲ့ပစ္စည်းအာဒါနာဆိုတာကယူလာအဲ့တော့သူတစ်ပါးတို့မပေးအပ်တဲ့ပစ္စည်းကိုယူလာကိုအဒိဏဒါနာလို့ခေါ်တယ်တကယ်ကြီးအဒိဏဒါနာလို့ဆိုလိုက်ရင်ပါဠိမှာအဓိပ္ပာယ်တစ်မျိုးဖြစ်သွားတယ် မပေးအပ်တဲ့ပစ္စည်းကိုပေးတယ်ဆိုတဲ့ပဲဖြစ်သွားတယ်ယူရတဲ့တိပဲမရှိဘူးနော်ဒီဒါကြောင့်မို့ဒီဒီပုံကိုရွတ်တဲ့အခါမှာတိတိကျကျအဒိဏာဒါနာဝေရမဏိသိက္ခာပဒံတမာရိယပင်လို့ရွတ်ကြပါအများကကိုကကြားနေရတာအဒိဏဒါနာကြီးပဲဒါကိုတောင်ပုလူဆရာတော်ကြီးလည်းပဲပြောပြောလို့ရှိတယ်ဒီဟာကိုအဒိဏဒါနာလို့ရွတ်ကြဆိုတော့အရှင်မပေးတဲ့သူတစ်ပါးဥစ္စာကိုခိုးယူခြင်းအော် ခုနတော့လည်းနဲ့လိုတာထောင်းတော့အဲ့တော့ခိုးယူခြင်းဆိုတာကိုယ်တိုင်ခိုးတာလည်းရှိတယ်သူသူတစ်ပါးခိုးခိုင်းတာရှိတယ်ခိုးဒီပေါ့အမျိုးမျိုးရှိတယ်နော်လိန်တာလိန်ယူတာမြစ်တာဘာတာအစုံပေါ့လေအလုံးလုံးတစ်ခါမှဆိုတော့တန်ဖိုးတန်ဖိုးနဲ့မပြည့်ပဲနဲ့ကိုကခိုးလို့အဲ့လိုမျိုးတစ်ယောက်တယူယူနိုင်တယ်နော်အဲ့ဒီတရားတွေကအဲ့တော့ကိုဟိုဘာခေါ်မလဲမမျှတမတရားတဲ့နီးနဲ့ သူတစ်ပါးပစ္စည်းကိုယူရင်ခိုးယူတယ်တိုက်ယူတယ်လင်းယူတယ်ညာယူတယ်မလိမ့်တစ်ပတ်ယူတယ်နော်ဒါတွေအလုံးဟာအရိနာဌာနတဲ့အတွင်းဝင်တယ်တဲ့ဒါဒီမှာလည်းပဲဆိုတော့ဟိုခိုးတဲ့ပစ္စည်းရဲ့တန်ဖိုးလိုက်ပြီးတော့ကိုအပြည့်အသေးအကြီးဖြစ်မယ်ပြီးတော့ခိုးခံရတဲ့ပုဂ္ဂိုလ်ရဲ့ဂုံလိုက်ပြီးတော့လည်းပဲအပြည့်အသေးအကြီးဖြစ်မယ်အာဒိနာဌာနဝေရမဏိနောက်တစ်ခုကဗါတယ်တော့ကာမေတုမိစ္ဆာစာရာဝေရမဏိကာမေတုမိစ္ဆာစာရာ ကာမဂုဏ်တို့၌ကိရဲ့တိုက်စွာရုပ်မာသောအကျင့်မှဝေရမဏိတိခါပရံရှောင်ခြင်းကြောင့်ဖြစ်သောတိခါပုဂ္ဂိုလ်တမာတိယမိစိတ်၌မြဲစွာဆောက်တည်ပါ၏အဲ့ဒါလောကမှာဟိုတရားဝင်ပေါ့လေနော်လင်းလည်းမရနဲ့ရှိတယ်အဲသူတို့သူတို့ဒီပုဂ္ဂိုလ်တို့ရဲ့ဆက်ဆံမှုကာမဂုဏ်ဆိုတဲ့ဆက်ဆံမှုကဒါတရားတရားဝင်တဲ့ဆက်ဆံမှုဖြစ်တယ် ဒါကိုမိစ္ဆာစာရလို့မခေါ်ဘူးမိစ္ဆာဆိုတာမှားယွင်းတဲ့အာစာရဆိုတာအကျင့်မှားယွင်းတဲ့အကျင့်လို့မဆိုလိုဘူးဒီလိုမဟုတ်ဘဲနဲ့နော်ကိုကိုကိုပိုင်ဆိုတော့လင်ယောက်ျားအာလင်မရရှိပါရက်နဲ့တပားပုဂ္ဂိုလ်နဲ့ပေါ့လေကျူးလွန်ပြီးတော့ကျင့်တာမျိုးကိုမိစ္ဆာစာရလို့ခေါ်တယ်အဲဒီဒါကတော့ပြောစရာဆိုတော့အကျယ်ကြီးရှိတယ်နော်အဲ့တော့ရှင်းရှင်းလေးမှတ်ထားဖို့ကတော့ ကို legitimately married လုပ်ထားတာလုပ်ထားတဲ့ပုဂ္ဂိုလ်နဲ့မဟုတ်ရင်အဲ့ဒါတခြားဟာပိဿစာရပဲဒီလိုသမှတ်ထားတာရှင်းအောင်အဲ့ဒီကာမဂုဏ်တို့နဲ့မှားယွင်းသောအကျင့်မှဆောင်းရှောင်ခြင်းကြောင့်ဖြစ်သောသိခါပုဂ္ဂိုလ်ဆောက်တည်ပါ၏ဒီဒီသိခါပုဂ္ဂိုလ်လည်းဘယ်နိုင်ငံမှဆိုရှိလို့ရှိမှာပါပဲနော်ဟိုလူတွေလိုက်နာတာမလိုက်နာတာတော့တခြားပေါ့လေ ဟိုဟာတွေအနေနဲ့ standard moral standard အနေနဲ့ကတော့ဒါရှိတာပါပဲဟိုခရိယာနိုင်ငံတွေမှာဆိုရင်လည်းပဲဘာခေါ်လဲဒီကမီမရှိအောင်မလားမရနှစ်ယောက်ယူတာမျိုးမရှိအောင်သူကတယောက်တည်းပဲထားပါတော့လေအဲ့တော့ဟိုကာမဂုဏ်နဲ့ပတ်သက်ပြီးတော့ဒီဒီဒီအကျင့်ဟာတော်လားမတော်လားကိုယ့်အဝစဉ်းစားလည်းသိပါတယ်နော်အဲမတော်တဲ့အကျင့်ဟာဒါမိစ္ဆာစာတာအဲကိုလက်ထပ်ထားတဲ့ပုဂ္ဂိုလ်မှာတပါးသောပုဂ္ဂိုလ်နဲ့ ကျူးလွန်ပြီးတော့ကျင့်တာမျိုးအာသူတို့ဘာစောင့်ထိန်ထားတဲ့ဟိုပုဂ္ဂိုလ်ကိုကိုက အနိုင်အထက်သို့မဟုတ်ဘာပဲဖြစ်ဖြစ်ပေါ်လေတစ်ဖက်သားသဘောတူတူဖြစ်စေကျူးလွန်တာမျိုးဒါတွေအားလုံးဟာမိစ္ဆာစာရထဲမှာသွားတာအဲ့တော့ဒီမိစ္ဆာစာရအဲလွန်ကျူးထားရင်နော်အပယ်လာမယ်နောက် ဟိုလူဖြစ်တဲ့ခါမှလည်းပဲပါခေါ်လဲရံမြမယ်ဗမယ်စသည်ပေါ့လေအဲ့ဒါအဲ့ဒါပြီးမှအချိန်ကြည့်ပြီးတော့ပြောနောက်တစ်ခုကပါတော့မုတာအဲ့ဒါလည်းမှုတာလို့ဘယ်တော့မှမဖတ်နဲ့ဟဲ့ဒီနေ့အလွဲတွေခဏတွေ့နေပါလားဟဲ့နော်ဟာထိုးပါပါပြီးတော့လူတွေကဖတ်ကြတယ်ဟုတ်တယ်မလားဗမာစကားကျတော့ဟုတ်တယ်မှုတာမှုတာနဲ့ပြောကြတယ်ဒါပေမဲ့ဘုန်းကြီးတွေပြောတော့ပြောဦးအဲ့လိုမှုတာလို့ပြောနော်ဟာထိုးမှမပါပဲ မုတာဝါဒဝေရမဏိသိခာပဒံတမာရိယာမိမုတာဆိုတာမဟုတ်မမှန်ဝါဒဆိုတာပြောတာဒါတော့မဟုတ်မဟုတ်မမှန်သောစကားကိုပြောဆိုခြင်းမှာရှောင်ကျင်ရာဖြစ်တဲ့ရှောင်ကျင်ကြောင်းဖြစ်တဲ့သိခာပုဂ္ဂိုလ်စောက်တည်ပါတယ်လိမ်မပြောပါဘူးဘုရားလို့ဆိုလိုတာပေါ့အဲ့ဒီလိမ်ပြောတယ်ဆိုတဲ့နေရာမှာလည်းပဲဒီဆရာတော်ရေးတာဖတ်ပြတယ်အဲ့ဒီလိမ်တဲ့နေရာမှာလည်းပဲပထမဒီနှုတ်နဲ့လေယုံနေမဟုတ်ဘူးနော်ကိုယ်မူရနဲ့လိမ်တာလဲလိမ်တာပဲတဲ့ စာရေးလိန်တာလည်းပါတာပဲဟုတ်ကလားအဲ့တော့အထောက်အထားမှာရေးထားတာဒီသူများကိုစာရေးပြီးတော့ဆိုလိန်တာလည်းလိန်တာပဲတဲ့ပြီးတော့ကြော်ညာကြီးတွေမှာ billboard မှာရေးထားမျိုးတော့အဲ့ဒီမှာမဟုတ်တာကြီးရေးလိန်ထားတယ်ဒါလည်းလိန်တာပဲတဲ့နော်ကောင်းပြီအဲ့လိုလိန်ရမှာတဲ့သူတို့ဘာအကျိုးပြက်သွားအောင်လိန်သောမူသားမျိုးသားတဲ့အပေရောက်ကြောင်းဖြစ်၏တဲ့နည်းနည်းတက်တာပါဆင်ဟုတ်လား သူတို့ကအကျိုးပြအောင်တော့မလိမ်ညံ့နဲ့ပေါ့နော်ဒါလေးလင်ပြောလိုက်လေဟိုလိုဒုက္ခရောက်မှဟာပြောဆိုတော့မလုံနဲ့ဒါမှပြောရမယ်အဲသူတို့ကအကျိုးပြသွားအောင်လိမ်သောမူသားမျိုးသာအပေရောက်ကြောင်းရှိကိုယ်ဥစ္စာမပေးလို့၍လိမ်လီသောမူသားမျိုးတဲ့တခါလေးကိုယ်ပစ္စည်းလေးမပေးချင်လို့မရှိဘူးပြောတာမျိုးပေါ့နော်ပြည့်ရပြောင်းလောင်သောမူသားမျိုးတဲ့အဲတက်တဲ့ရုပ်ပေါ့လေနော် သူတစ်ပါး၏အကျိုးစီးပွားကိုမပြက်စေပဲမိမိအပြစ်လို့အောင်လေရန်တော်မူတာတဲ့တခါတခါကျတော့လေသူတစ်ပါးစိတ်ချမ်းသာအောင်ဆိုပြီးတော့နည်းနည်းပါးပါးပြောရတာလည်းနေရှိတယ်မိမိ၏သားသမီးများပွဲလန်းစသည်သို့သွားလျင်အပြစ်ဖြစ်မည်ကိုမြင်၍မသွားခြင်းအောင်လှိပတ်ပြောဆိုအကျိုးလိုသောမိဘ၏မူသားမျိုးမှာတဲ့ပြောလောက်အောင်အပြစ်မကြီးပါတဲ့မူသားတော့မူသားတော့ဖြစ်တာပါဒါမှမဟုတ်အပြစ်မကြီးပါဘူးတဲ့သို့တော်တိခါဘုတ်ကပြက်ဖွယ်ရှိ၏တဲ့နော်တိခါဘုတ်ကတော့ဘာလို့မူသားလို့ပြောတာဟုတ် ဆိုတော့ဘယ်လိုဟာဖြစ်ဖြစ် white light ဖြစ်ဖြစ်ဘာဖြစ်ဖြစ် light ဟာ light ပဲပေါ့သို့တော့အပြစ်ကြီးမကြီးနဲ့တွေ့ရင်တော့အဲ့လိုပြောတာတွေကတိတ်အပြစ်မကြီးပါဘူးတဲ့လုံးဝရှောင်နေရင်ဒါအကောင်းဆုံးပေါ့လေနော်အဲနောက်တစ်ခုသွားကြအောင်ဗာလဲတော့သူရာမေရယနော် သူရာသူရာမဟုတ်ဘူးနော်ဟုတ်လားသူရာမေရယမစ္ဆပမာဒဌာနာဝေရမဏိသိက္ခာပဒံတမာရိယာမိ လူတော်တော်များများဟာတို့ကတို့ကသီလပြည့်ရင်ဒီဒီဒီဟာကြရင်အိုးနှင်းခွန်နှင်းဖြစ်ကြသူတို့ဒါလေးကိုရအောင်ကြက်မထားဘူးဟုတ်လားအဲ့ဒါကြက်ထားရမယ်နော်သူရာမေရယမစ္ဆပမာဒဌာနာဝေရမဏိတိခါပဒံသမာဓိယာမိသူရာဆိုတာလဲအရက်တစ်မျိုးမေရမေရယဆိုတာလဲအရက်တစ်မျိုးပဲမစ္ဆပမာဒဌာနာမစ္ဆဆိုတာမူရစ်စီတတ်တဲ့ဟာကိုမစ္ဆခေါ်တာနော် မေးစာကိုလည်းပဲအရက်လို့လူတံမညာမှန်ရရတယ်ပမာဒဆိုတာက ကုသိုလ်ကောင်းမှုတို့နဲ့မေ့လျော်ဌာနဆိုတာကအကြောင်းအဲ့တော့မူးယစ်ခြင်းကုသိုလ်ကောင်းမှုတို့နဲ့မေ့လျော်ခြင်းရဲ့အကြောင်းဖြစ်တဲ့တေကြီးတေရက်လို့လိုပဲဆိုတော့နော်အရက်ပေါ့အဲဒီတေကြီးတေရက်ကိုတောက်ချင်းမှရှောင်းခြင်းပါတယ်တဲ့အဲ့ဒီနေရာမှာ ဒီအရက်တောက်တာကိုဒီဆရာတော်ကသုံးမျိုးခွဲပြီးတော့ပြောထားတာရှိတယ်မထင်မရှားတေးကြီးအရက်ပါတော့ဟင်းဆေးများကိုတောက်စားခြင်းတဲ့တခါလေဟင်းထဲမှာထည့်ပြီးတော့အရက်ကလေးထည့်ပြီးတော့ချက်တယ်နော်အခုခေတ်လည်းပဲအခုခေတ်လည်းဒါချက်တယ်ပြီးတော့မလွှဲတာ၍ဈေးအဖြစ်ဖြင့်တောက်ခြင်းတဲ့သူဗမာပြည်မှာရှင်းလုံးကတော့ဘာနာမကြည့်လို့ဆိုတော့အမျိုးသမီးတွေတားဖွားပြီးရင် ကြိုက်တဲ့အရက်ရှိတယ်ဟုတ်တယ်မလားဝင်ကာနစ်လို့ခေါ်တယ်အဲအဲ့ဒါကိုအရက်အရက်ဘူးလားမမူလားတော့မသိဘူးတော့ဘူးမှသိမှာပေါ့အဲ့ဒါမှမလွှဲတာရေး၍ဆေးအဖြစ်ဖြင့်တောက်မှုလေနောက်နံပါတ်3ကတောက်ချင်၍တောက်မှုနော်အဲ့လို3မျိုးလို့ဆရာတော်ကခွဲပြထားတယ်အဲ့ဒီ3မျိုးမှာတဲ့နံပါတ်1တောက်ချင်းမျိုးကတော့လုံးဝအပြည့်မရှိပါဘူးတဲ့တောက်တယ်မဟုတ်ပါဘူးဒါတော့ပါသွားတာပေါ့ဆေးမဟုတ်ဘူးဟိုရှင်းတဲ့ဘာတွေမှာပါသွားတာမျိုးနော်အဲဆေးထဲမှာပါတာ ဒုဗမာပြည်တော့ water body compound ဆိုတာတောက်ဘူးတယ်အဲ11% alcohol ပါတယ်လို့ဆိုတာဒါမျိုးကတော့အပြစ်မရှိဘူးပေါ့ဆေးဆေးဖြစ်နေတောက်တာပြီးတော့မူးလည်းမမူးဘူးမလွှဲတာလို့ဆေးဖြစ်နေတောက်တာရောတဲ့ညနံပါတ်တောက်ခြင်းမျိုးကတဲ့တကယ်အရက်ဟုတ်မဟုတ်တောက်ခြင်းကြောင့်မူးမူးမူးကိုပထမဆုံးစဉ်းစားသင့်၏တဲ့တကယ်အရက်ဟုတ်လားတော့မသူ့တောက်မူးလားမူးဘူးလား ဒါထို့ကြောင့်မျက်နှာမြင်ပြည့်စံအမျိုးသမီးတို့တောက်ရတော့အရက်ခြူသေးတဲ့မူးလျင်အရက်စစ်မမူးလျင်စင်ကြီးအမျိုးအစားဒီတဲ့အရက်စစ်ဖြစ်နေဤသူရမေရယသိခါဖို့ပြက်ဖွယ်ရှိသည်တဲ့သို့တော်မလွှဲတာ၍ဆေးအဖြစ်တောက်ရတော့ကြောင့်အပြစ်ကြီးလာမည်မဟုတ်ပါတဲ့နော်အရက်အစစ်ကိုတကယ်တောက်ချင်ရင်တောက်တော့သုံးဓမ္မတောက်ခြင်း၌မြင်မြရှိအပြစ်ကြီးတွေကိုမြတ်စွာဘုရားသာသိမြင်တော်မူပေလေ။ဒါတောက်ချင်လို့တောက်တာတော့သူမူးပြီကိုမူးရင်မူးမူး မူးလာရင်လူသားမဟုတ်တယ်မဟုတ်မတော်တယ်အကုန်လှုပ်တော့တာပဲပေါ့ဒါကြောင့်မို့အရက်ကိုမြတ်စွာဘုရားသိပြီးတော့အပြစ်ကြီးတယ်လို့ဟောတော်မူတာသူကသူများတွေသိုးအောင်သူကတိုက်တွန်းပေးတဲ့တိုက်တွန်းပေးတဲ့လူလိုပေါ့ညှောက်ပေးတဲ့လူလိုပဲငကူကတတ်တိမရှိတဲ့လူအရက်လေးတက်လိုက်ရင်သူတတ်တိရှိသွားပြီဆိုတော့လားမတော်ရောလှုပ်ရဲသွားပြီအဲအဲ့ဒါကြောင့်မို့ဒီဒီအရက်ကိုလည်းပဲအဲကြီးကျယ်တဲ့အပြစ်အဖြစ်နဲ့မြတ်စွာဘုရားကဟောတော်မူတယ် ဒဏ်ရာပြီးတဲ့ပုဂ္ဂိုလ်နော်ရှင်းတော့မြတ်စွာဘုရားလက်ထက်ကဟိုဆရာတော်ဟိုယဟန်တစ်ပါးကသူဇန်ရပြီးသားနဂါးကြီးတကောင်နဲ့သွားပြီးဇန်ပြန်တော့သူကနိုင်လာ နိုင်လာတော့လူတွေကသူ့ခါသဘောကျပြီးတော့နောက်တနေ့ဆုံးခံတော့အရက်တွေပေးကြအရက်တွေလှူကြအဲ့တော့အဲ့တော့တက်ခါဘုကလည်းမပညာသေးဘူးဆိုတော့သူကလည်းအရက်တွေတောက်လာတောက်အရက်မှုတော့ခါဟိုရွာတကားကထိုးလဲတော့တာပေါ့လဲတော့မြတ်စွာဘုရားတွေ့တော့ ကနရုံနဲ့ဒီဒီဒီခုနကသူငကားကြီးဆုံးမထားတယ်အခုအခုတီကောင်တောင်တီကောင်ဆုံးမနေလေရလားပေါ့သူကသူတော့မသိတော့ဆိုတော့တန်းနဲ့ခေါ်ခဲ့ဆိုတော့ကြောင်းခေါ်သွားတော့ဆန်းခေါ်သွားမြတ်စွာဘုရားရှိကိုခေါင်းနဲ့ခေါင်းချပြီးတော့ရဟန်းနေရတိတ်တယ်သူကတခါဆက်ပြီးတော့မြတ်စွာဘုရားပဲခြေတော်ကြီးပြေးပြီးတော့အိတ်တယ်အဲ့ဒီလိုပေါ့လေဆိုးတယ်ဒါကြောင့်မို့မူးသလားမမူးဘူးလားဆိုတာကြည့်ရမယ်ပေါ့အဲ့တော့ဘာမှမလုပ်ဘူးအဲဒီပြီးတော့ ရဲတော့ပြီးအေးနေတာပါဘာမှမလုပ်ပါဘူးအပြစ်မရှိပါဘူးလို့တချို့ကလည်းပြောချင်ပြောလိမ့်မယ်နော်အရက်တော့ပြီးမူးရင်စိတ်ထဲမှာတွေးဝေးတယ်ဟုတ်လားတွေးဝေးတဲ့စိတ်ဖြစ်နေရင်ဒါအကုသိုလ်စိတ်ခေါ်တယ်အဲ့ဒါအဲ့ဒါကြောင့်မို့ဒီအပြစ်ရှိတယ်ဆိုတာအဲ့ဒါကြောင့်မို့ပြောတာဘာမှမလုပ်လည်းပဲဒီစိတ်ဘာခေါ်မလဲမူးလာရင်စိတ်ကတွေးဝေးတော့တာပဲအဲ့တွေးဝေးတဲ့စိတ်ဖြစ်ရင်မောဟဆိုတဲ့တရားဝင်လာတာအကြောင်းမို့အကုသိုလ်စိတ်ဖြစ်တယ်အဲဒါကြောင့်မို့ ဘာမှမလုပ်လည်းပဲအပြစ်ကတော့ရှိတာပဲသို့တော့မတော်ရောထလောက်တာလောက်တော့အပြစ်မကြီးဘူးပေါ့သို့တော့အဲ့ဒီမူးတယ်ဆိုရင်တော့ဖြစ်မှာဒါဒီလူကဟိုပြူလုံးလို့အရက်တောက်နေကြနေလုံးလို့တို့ရေတောက်တယ်လို့ဘာမှမထူးဘူးဆိုရင်တော့မပြောတာဘူးအဲ့လိုဆိုရင်တော့အဲ့လိုလူကလည်းရှိမှမတင်ပါဘူးအဲ့လိုဖြစ်နေ तू တောက်တော့မှာမဟုတ်ဘူး तू မူးတဲ့ရတာလေးခံရင်လို့တောက်တာအေးဒါကြောင့်ဒါဒါလည်းရှောင်းနေရင်ကောင်းလို့ပေါ့လေနော်ကိုယ်ကိုယ်ရှောင်းရင်ဖြစ်ပါတယ် ဟိုဘာတော့ခန္ဓာတွေဘာတွေတွားလည်းပဲတကယ်ကိုကရှောင်ရင်ဖြစ်တယ်အမလန်နဲ့ပြောလိုက်ပြီးတာပဲအာငါမတော့ဘူးကွာတခြားတော့မယ်ဆိုရတာဟိုကိုရှိလာနေကြအမေရိကန်တယောက်ရှိတယ်သူ့ကမေးကြည့်တယ်မင်းဘယ်လိုလုပ်လဲသူကရင်မတော့ဘူးအဒီပြီးတော့ပြောလိုက်တာပဲငါမတော့ဘူးဟာရိုးရိုးစောက်တင်ပေးပါအဲ့လိုပြောရနေမှာ तू ကကိုမလေးမစားလို့ရင်တကယ်တော့မနေဘူးတော့နောက်မသွားဘူးပေါ့သူရှိအဲ तू အဲ့လိုပြောအေးမဆိုးဘူးကွာလေအဲ့ဒါ ကောင်းပြီဒါ၅ပါးသီလသူရာမေရိယမစ္ဆပမာဒဌာနာဝေရမဏိသိက္ခာပဒံတမာရိယာမေအဲ့တော့ဒီ၅ပါးသီလကိုဟိုကရုဓမ္မလို့ဒီလိုလဲခေါ်နော်နေဆသီလလို့ဒီလိုလဲခေါ်ပြီးတော့ဂဟထသီလလို့ဒီလိုလဲခေါ်ဆိုလိုတာကတော့ဒီမြတ်စွာဘုရားရဲ့တပြည့်ပါလို့ကိုယ့်ကိုယ်ကိုယူဆရင်လူ့ကြောင့်နေအနေနဲ့ဒီ၅ပါးသီလကိုမြဲအောင်ဆောင်ထင်းရမယ် ဒါ၅ပါးသီလဟာ minimum moral requirement ပေါ့ဘုရားဗုဒ္ဓဘာသာအဖို့ဒါကြောင့်မို့ဂဟထသီလဂဟထဆိုတာလူ့ကြောင့်ပေါ့နော်လူ့ကြောင့်ဒီကျင့်သုံးရမယ်သီလနေသသီလလို့လည်းခေါ်တယ်နော်နေသသီလဆိုတော့အမြဲတမ်းစောင့်တည်ရမယ်ပမာနိုင်ငံအနေနဲ့ပြောရင်ခါဖို့ပစိုးလို့မြဲရမယ်လို့ဒီလိုဆိုလို့နော်ဒီနိုင်ငံမှာဘောင်းပြီလို့မြဲရမယ်လို့ပြောရင်ဖြစ်မလား ဟမ်ခါဖို့မဆိုးလို့မြင်ရမယ်ဟုတ်ကရုဓမ္မဆိုတာကတော့အလေးအမြတ်ပြုပြီးတော့စောင့်ကြည့်တဲ့တိလပေါ့ဟုတ်ဇတ်တော်မှာကရုဓမ္မဇတ်ဆိုတာရှိတယ်ငါးပါးတိလစောင့်တည်ပုံနဲ့ဟောထားတာဒါကြောင့်မို့ဒီတိလဟာအမှန်တော့ဗုဒ္ဓဘာသာ မဟုတ်လည်းပဲနော်ရှင်းသုံးထိုက်တဲ့တိလတွေပါပဲ မြတ်စွာဘုရားဟောထားလို့ဒါဒါဗုဒ္ဓဘာသာတရားဖြစ်နေရတာအမှန်တမ်းပြောရင်တော့ဒါဓမ္မရာသီလနော်သဘောအတိုင်းဒီတဘာဝကြတယ်ပေါ့လေသီလဖြစ်တဲ့အတွက်ကြောင့်ဗုဒ္ဓဘာသာဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေဒါကျင့်သုံးထိုက်တယ်ကျင့်သုံးရင်ဒါအကျိုးရမယ်သီလလေအေးဒီဟာကို၅ပါးသီလလို့ဒီလိုခေါ်တာနော်အဲ့ဒီလို၅ပါးသီလယူပြီးတဲ့နောက်ကျတော့ဘုန်းကြီးကတခါဘာဆိုပြန်တော့တိတရဏေနာတဟ နော်ပင်စင်ကတိလံသို့မဟုတ်ကရုဓမ္မနေသတိလံသာဓုကံကတ္တဝအပမဒေနတံပါတိထာဒါကတော့တတိပေးလိုက်တာနော်ဒီတရဏဂုံသုံးပါးလုံးကငါးပါးတိလကိုယူပြီးတဲ့နောက်မမိတ်မလျော့မပေါ့မဆပဲနဲ့တတိတရားနဲ့ဒီတိလတွေကိုပြည့်စုံအောင်သင်တို့အားထုတ်ကြမြဲမြဲမြဲစောင့်တည်ကြပါလေမချိုးကြနဲ့မဖောက်ကြနဲ့လို့ဒီလိုဆိုတာမကျိုးမပေါက်မပြောက်မကြအောင်ကျင့်ကြလို့ဒီလိုဆိုလို့လေအဲ့မှာ အဲ့လိုဘုန်းကြီးကဆိုပြီးတဲ့ခါကျလူတွေကတခါအာမဘန်လေးပါရှင်ဘုရားဒီလိုဆိုလိုက်တယ်ဒါငါးပါးသီလပြီးသွားပြီပေါ့နော်အေးအဲ့ဒါကြောင့်မို့လူပုဂ္ဂိုလ်တွေအနေနဲ့လည်းပဲဟိုသီလဆိုတာတိတ်တိတ်ခါပုတ်ဆိုတာပေါ့လေနော်ရှိတဲ့နဲ့ဒါမြဲအောင်တတ်နိုင်သမျှပေါ့ဆောင်ထိန်ရမယ်ကျိုးကျိုးကျိုးတော့တဲ့ခါလည်းရှိမယ်ကျိုးတော့တဲ့ခါရှိလဲတခါပြန်ထပ်ပြီးတော့တခါဆောက်တည်ရတာပေါ့ ဒါပြောတာပါလဲဆိုတော့တချို့ကထင်တာဖုံဖုံကြီးတာသူတို့ဝီနီးရှိလို့ဒိခါဘူးတွေစောင့်ထင်းလူတွေကတော့မစောင့်ထင်းလည်းအရေးမကြီးပါဘူးလို့ထင်နေထင်နေမှာစိုးလို့နော်လူမှလည်းလူဝီနီးရှိတယ်ဖုံကြီးမှလည်းဖုံကြီးဝီနီးရှိတယ်လူဝီနီးရပါဆိုဒါပဲပေါ့အဲ့တော့ဖုံကြီးတွေလည်းပဲဖုံကြီးဒိခါဘူးကိုစောင့်ထင်းမှဒါကောင်းတယ်လို့ပဲလူလည်းပဲဒီဒိခါဘူးကိုစောင့်ထင်းမှပဲကောင်းတယ်ဒါကြောင့်မို့ဒီဒီဒိခါဘုတ်ကဗုဒ္ဓဘာသာဒိခါဘုတ်လို့ပြောရင်လည်းရတယ်နော်လူကျင့်ဖို့ဒိခါဘုတ်လို့ပြောရင်လည်းရတယ်အေးဒီဒိခါဘုတ်၅ပါးကိုမြတ်စွာဘုရားအာ ဟောတာဟာ commandment သဘောမျိုးမဟုတ်ဘူးဒါလည်းမှတ်ထားရမယ်ဒါကိုယ်အသိနဲ့ကိုယ်စောက်တည်ကြရတာနော်ဘယ်လိုလဲဆိုတော့ကိုယ့်ကိုသူများကလာတတ်ရင်မကြိုက်ဘူးမဟုတ်လားမကြိုက်ရင်ကိုချင်းစားပြီးတော့ကိုကလည်းသူသူများအသက်ကိုမတတ်မှလားဒါတရားမယ်နော်ကိုယ့်ဥစ္စာသူများကလာခိုးရင်မကြိုက်ဘူးအေးဒီလိုဆိုကိုလည်းသူများဥစ္စာမခိုးဘူးနော်အဲ ကိုယ်သားတမ်းမရစသည်သူများလားပြင်မှန်းရင်မကြိုက်ဘူးဒီလိုဆိုရင်ကိုယ်ကလည်းမပြင်မှန်းနဲ့ကိုယ်သူများလားလိန်ပြောမကြိုက်ဘူးဒါပြင်ကိုယ်ကလည်းသူများလိန်တော့နဲ့နော်အရက်ဒေသတောက်တာကြတော့သူများကကိုယ်လားလုံလုံရင်လည်းလုံမလုံရင်လည်းမလုံဘူးပေါ့လေဒါမှမဟုတ်ခုနပြောလို့မကောင်းဘူးဆိုတာကိုသိပြီးတော့ကိုယ့်ဘာကိုရှောင်ကျင်တဲ့အနေနဲ့ဒီတိတိခါဘုံ၅ပါးကိုစောင့်တည်ကြရတာအဖရားကခိုင်းလို့ပဲ commandment ဆိုတဲ့အနေမျိုးနဲ့စောင့်တည်တာမဟုတ်ဘူးနော်ဒါတစ်ချက်မှတ်ထားရအောင်ပြီးတော့ခရိယန်အနေနဲ့စကားပြောတဲ့ခါကျတော့ သူကပြောတယ်တဲ့ဟုတ်လားတို့မှာ command နဲ့10ခုရှိတယ်နင်တို့မှာ9ခုပဲရှိတယ်တို့ကတာရမ်းဆိုင်ပါဟုတ်လား10ခုရှိချင်း9ခုရှိရှိဒီဒီကျင့်ဟာကောင်းသလားမကောင်းသလားဟုတ်လားတတ္တဝါတွေဟိုညှင်းဆဲဖို့ရဖြစ်သလားမဖြစ်ဘူးလားကိုယ့်အတွက်အကျိုးရှိသလားမရှိဘူးလားဒါကိုကြည့်ဖို့ပါပဲဟုတ်လားပြီးတော့ဒီ၅ပါးသီလအပြင်နောက်ထပ်ဗန္ဓပါဗန္ဓပါသီလရှိသေးတယ်၈ပါးသီလရှိသေးတယ်ဒါဒီနေ့အဲ့ဒါပြောမလို့အောင်မရချိန်မရှိတော့ဘူး နော်ရှင်ဘာသီလပြီးတော့နောက်ထပ်ဒီတဲ့တိုးပြီးတော့ဆိုရင်ကိုးဘာသီလဆိုတာလည်းရှိသေးတယ်နော်ကိုးဘာသီလနောက်တော့ပြောမယ်ပြီးတော့ဗါတော့ဆယ်ဘာသီလဆိုတာလည်းရှိသေးတယ်အဲအဲ့လိုရှိပါသေးတယ်တဲ့အေးဒါကြောင့်မို့ဒီနေ့ဒါဘောရပတ္တရဲ့အောက်ခြေသိန်းနော်အကျင့်ကျင့်ဝတ်နဲ့နားလည်ဖို့ရန်ဒါသီလခံယူတာရဲ့သီလတောင်းတာရဲ့တရဏဂုံ ဆောက်တည်တာရယ်နော်ပြီးတော့ငါးပါးသီလဆောက်တည်တာရယ်ဒါဒီနေ့ပြီးသွားပြီတဲ့။အဲဒါတို့ခေါ်လိုက်ကြ။